ရောကြရသောပူဇဝန္တတိကိစ္စပနာမကုသကံစေရနာသောတိဆောင်ထင်းညာရသောသီလကုသကံစေရနာဆေရတိုင်တိုင်မဟာသတိပဋ္ဌာန်ဝိပဿနာတရားတို့ကိုအချိန်ပြည့်ကျင့်ကြံပွားများအားထုတ်ကြရသောဘာဝနာကုသကံစေရနာဤစေရနာဖြာဖြာတို့ကြောင့်ဘေးရန်ခတ်သိမ်းကြောင်းကြခတ်သိမ်းစိုးရင်ခတ်သိမ်းကဲ့လို့ငြိမ်းကြဝိကွာကြ၍ အသက်ရှိခြင်းအနာကင်းခြင်းကျမ်းမာခြင်းချမ်းသာများခြင်းမယရှိဒေသောလောကီစီဝါဥစ္စာယရဏယာရုကုံတိန်တို့ကို ရရှိခြင်းရရှိဒေသောလောကီစီဝါဥစ္စာယရဏယာရုကုံတိန်တို့သည်တနေ့တခြားဒီအလားကဲ့သို့ကြီးပွားတိုးတက်ခြင်းမယရှိဒေသောလောကုတ္တရာတရားထုတရားမြတ်တို့ကိုရရှိခြင်းတည်းဟူသော ကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ခါခတ်သိမ်းပြည့်စုံကြ၍ဆင်းရဲခတ်သိမ်းတို့၏ငြိမ်းရာဖြစ်သောနိဗ္ဗာန်ကိုမြညာပူညာဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။ဟံဗန္တိဣဒရနေနသဟအဖြင်္ဂတပ္ပနကတံ ဘောတထသီလံဓမ္မယာစာမိအနုဂဟံကတဝါသီလံဒေထမေဘန္တိဒုတိယံပိတတိယံပိအဟံဘန္တိဣဒရဏိနတဟဣဒရဏိနတဟ အထင်ကသမ္ပဏကတံဥပောဒထသီလံဓမ္မယာစာမိအနုဂဟံကတဝါသီလံဒေထမေပန္တိယမဟံဝဒာမိတံဝဒေထ နမောတတဗကဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ မိဓမ္မန္တရဏံကိသာမိသံဃံတရဏံကိသာမိဘုရားတရဏံကိသာမိဓမ္မန္တရဏံကိသာမိသံဃံတရဏံကိသာမိဒုတိယံပိဗုဒ္ဓံတရဏံကိသာမိဒုတိယံပိဓမ္မန္တရဏံကိသာမိဒုတိယံပိသံဃံတရဏံကိသာမိဒုတိယံပိဗုဒ္ဓံ တိယံပိဗုဒ္ဓံတရဏံဂစ္ဆာမိတတိယံပိဓမ္မံတရဏံဂစ္ဆာမိတတိယံပိသံဃံတရဏံဂစ္ဆာမိတတိယံပိဗုဒ္ဓံတရဏံဂစ္ဆာမိတတိယံပိဓမ္မံတရဏံဂစ္ဆာမိတတိယံပိသံဃံတရဏံဂစ္ဆာမိတရဏဂမနံပရိဘုံနံပါဏာတိပါဒဝေရမဏိတိခာပရံသမာရိယာမိပါဏာတိပါဒဝေရ ဒိနာဒါနာဝေရမဏိသိက္ခာပရံသမာရိယာမိအာဒိနာဒါနာဝေရမဏိသိက္ခာပရံသမာရိယာမိအပြမ္မစရိယာဝေရမဏိသိက္ခာပရံသမာရိယာမိအာပြမ္မစရိယာဝေရမဏိသိက္ခာပရံသမာရိယာမိမုဒ္ဒဝါဒဝေရမဏိသိက္ခာပရံသမာရိယာမိမုဒ္ဒဝါဒဝေရမဏိသိက္ခာ ကုရာမေရယမေဇပမာဒဌာနာဝေရမဏိတိခာဗရံသမာရိယာမိသုရာမေရယမေဇပမာဒဌာနာဝေရမဏိတိခာဗရံသမာရိယာမိဝိကာလဘောဇနာဝေရမဏိတိခာဗရံသမာရိယာမိဝိကာလဘောဇနာဝေရမဏိတိခာဗရံသမာရိယာမိနိစ္စနိစ္စ ဟိတဟိတဝါရိတဝါရိတဝိတုကဝိတုကတတနာတတနာမာလာကန္တမာလာကန္တဝိလေပနာဝိလေပနာဓာရဏဓာရဏမန္တနာမန္တနာဝိဘုဒနာဌာနာဝေရမဏိတိတ်္ခာပရံတမာရိယာမိဝိဘုဒနာဌာနာဝေရမဏိတိတ်္ခာပရံတမာရိယာမိ ပု္ပ္ပံတယေနမဟာတယေနဝေရမဏိတိတ်္ထာပရံသမာရိယာမိပု္ပ္ပံတယေနမဟာတယေနဝေရမဏိတိတ်္ထာပရံသမာရိယာမိဣရမိတိလံမေဃဖလညာနတ္တပစ္စယောဟောတု တိတရဏီနာသဟခြင်းငါသမ္မနာကတံဘောဓထသီလံဓမ္မတာရုကံကတဝါအပမတိနသမ္ပါတိထံသန္တနာတော်တက္ကရာ2558ခုနှစ် ကောဇာတိဂရိ1386ခုနှစ်နေုံလာပြည်ကျော်2ရက်ခရစ်နှစ်2014ခုဇွန်လ14ရက်စနေနေ့အမေရိကန်နိုင်ငံမေရီလင်းပြည်နယ်ဆီလဘာစပရင်းမြို့မင်္ဂလာရာမကျောင်းတိုက်မင်္ဂလာရာမဆရာတော်နှင့် ပြည်ပြည်အသင်းတို့မှကြီးမှုကျင့်ပါပြုလုပ်အပ်တဲ့ရွှေမင်းဝန်ဆရာတော်ဤဆယ်ရဲ့အချိန်ပြည့်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားလူပြည်လူမှာကတော့တတိပဌာနာတုတ်တန်တရားတော်ကြီးကိုခြေခံပြီးတော့တတိပဌံကျွေးကြော်တန်ဆိုတဲ့တရားကိုဘုန်းကြီးဓမ္မဒါနတရားလူပြည်လူမှာပါတတိပဌံကျွေးကြော်တန် ပါပါလိမ့်မယ်ဒီတတိပဋ္ဌာန်တရားတော်ကိုဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုတော်တိုင်လွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကကုရုတိုင်ကမ္မာတတ္တမဆိုတဲ့ဏိဘုံရွာကြီးမှာမြတ်စွာဘုရားဒီတတိပဋ္ဌာန်သုတ်တံဒေသနာတော်ကြီးဟောကြားတော်မယ်ဆိုတဲ့အခါကျတော့တရားတော် ကျင်ညာပြီးတော့ကျွေးကြော်ပြီးတော့မှမြတ်စွာဘုရားဟောကြားတော်မူခဲ့တာဧကယနောယံဘိက္ခဝေမေဃောတတနာဝိတုဒ္ဓိယတောကံပိဒေဝနံတမတိကမယဒုက္ခဒေါမနတနာအထင်ကမယညာရယတာအဓိကမယနိဗ္ဗာန်တာသစ္စိကရိယာယယရိတံသတ္တရောတတိပဌာနာ ဘိကဝေယတော်များဥจิตသားတို့စန္တာရောလေးပါးကုံတော်ယရိတာယေဤမင်းတတိပဋ္ဌာနာဆွေမြတ်သောအမှန်ရမှုတတိဆွေမြတ်မှုတတိပဋ္ဌာန်ဟူသောအကျင့်လန်သည်တန်တိရှိကုန်၏တရားဆွေမြတ်သောအမှန်ရမှုတတိဆွေမြတ်မှုတတိပဋ္ဌာန်ဟူသောအကျင့်လန်သည် တတနာဘုရားပစ္စည်းကဗုဒ္ဓရိယတံကလောင်းလုံးစုံသောတတဝါပေါင်းတို့၏ဝိတုရိယစိတ်ငြိမ်ခြင်းမှကင်းဝေးစင်ကြယ်ကြစေခြင်းကဧကယနောမေဘောတကုတိသောလံတကြောင်းဒီသောလံဖြစ်ပါ၏တောကပရိဒီဝနာဆိုရင်ပူဆွေးခြင်းတောကငိုကြွေးခြင်းပရိဒီဝတို့ကိုတမတိကမယလွန်ရောက်စေခြင်းက ဧကာယနောမေဃောတခုတိသောလတကြောင်ဒီတော်လံဖြစ်ပါ၏ဒုက္ခဒေါမနတဏ္ဏကိုဆင်းရဲခြင်းဒုက္ခစိတ်ဆင်းရဲခြင်းဒေါမနတတို့ကိုအထင်ကမရာခြုံငိမ့်ွယ်ပြောက်စေခြင်းကဧကာယနောမေဃောတခုတိသောလံတကြောင်ဒီတော်လံဖြစ်ပါ၏ညာယတအဓိကမယာရိယမေကိုရာခြင်းက နိဗ္ဗာန်သောပစ္စည်းကရိယာယနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းကဤကာယနောမေကောတကူဒီသောလံတကြောင်ဒီသောလံဖြစ်ပါ၏တတိသာဓုသာဓုသာဓုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကုရုတိုင်ကာမတ္တဓမ္မဏီကုံရွာကြီးမှာ ဘုန်းကြီးတို့ယောဂီများအားထုတ်နေတဲ့တတိပဌာနာသုတ်တံဒေသနာတော်ကြီးဟောကြားတော်မယ်ဆိုတဲ့အခါကျတော့မြတ်စွာဘုရားယခုဘုန်းကြီးရွတ်ဆိုလိုက်တဲ့တရားကြီးညာခြင်းဆိုတာကိုကြီးညာပြီးတော့ကြွေးကြော်ပြီးတော့မှမြတ်စွာဘုရားဟောကြားတော်မူခဲ့တာအဲဒီလိုပဲဘုန်းကြီးတို့ရဲ့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာ မိမိကိုယ်တိုင်ဒီသတိပဋ္ဌာန်တရားတွေကိုပေါင်းများအောင်အားထုတ်ပြီးတော့မိမိရဲ့ဇာတိရရွာပြန်ပြီးတော့မိဘဆွေမျိုးသားချင်းများယေရှုရှိကြတဲ့ရရွာတရားဓမ္မများတတိပဌာနာသုတ်တံဒေသနာတော်မှာလာတဲ့အတိုင်းကျင့်စဉ်နေတယ် ဟောကြားတော့မယ်ဆိုတဲ့အခါကျတော့ဒီဧကယနာမေကမညာပူညာနိဗ္ဗာန်ကိုမျက်မှောက်ပြုဖို့အတွက်ဒီတလန်းမယ်ရှိရဆိုတာကိုကြွေးကြော်ပြီးတော့ဟောကြားတော်မူခဲ့တာနှစ်ပေါင်း80နဲ့9နှစ်ကျော်86နှစ်တည်းရောက်သွားပြီ။ဇာတော်ဘုရားကြီးက1300ပြည့် ဘုန်းကြီးစာအုပ်တို့လည်းဖတ်ကြည့်တယ်ဆုံလာလို့ဆိုထားတယ်ဒါပေမဲ့ယခုဘုန်းကြီးတို့စိတ်ပုံရွာမှာ85နှစ်ပြည့်ယေရှုရှင်မာဇီဆရာတော်ဘုရားကြီးတတိပဋ္ဌာဝိပဿနာတရားတော်ပြတ်တာလာခဲ့တာ85နှစ်ပြည့်စိန်ရတို့တပင်ပွဲဆိုပြီးတော့အဲ့ဒီမှာကျင်းပခဲ့တာတပူရဲလမ်းမှာကျင်းပတာတွေ့ရပါတယ်အဲ့တော့85နှစ်ပြည့်ခဲ့ပြီ 96နှစ်6နှစ်တည်းခုရောက်လာခဲ့တယ်အဲဒီလိုဒီဒီတိပဋ္ဌာန်တရားတွေကိုကိုယ်တိုင်ပေါက်မြောက်အောင်ကြင်ကြံအထုတ်ပြီးမှဒီတိပဋ္ဌာန်တရားတွေအထုတ်ခြင်းရဲ့ရနိုင်တဲ့အကျိုးတရားတွေဒါတွေရှိတယ်ဆိုတာကိုကြွေးကြော်ပြီးတော့မှဟောကြားတော်မူခဲ့ပါဒီတော့ဒီတိပဋ္ဌာန်သုတ်တံဒေသနာတော်ကိုဘုန်းကြီးတို့ လေ့လာကြည့်မယ်ဆိုရင်ဒီတုတ်တန်ကြီးဟာကျမ်းဂန်များမှာနေရာတော်တော်များများကိုရသော်ဘုရားဟောကြားထားပါအဲတော့အဲ့ဒီတတိပဌာန်သုတ်တာဒေသနာတော်ကိုလေ့လာရင်အစာပိုင်းရဲ့အလယ်ပိုင်းရဲ့အဆုံးပိုင်းရဲ့လို့အပိုင်း၃ပိုင်းရှိတယ်အပိုင်းဘယ်နှပိုင်းရှိလဲ၃ပိုင်းပါဘုရားအဲ့ဒီအစာပိုင်းမှာမြတ်စွာဘုရားက တတိပဒံတရားကိုအားထုတ်တဲ့ပုဂ္ဂိုလ်ရနိုင်တဲ့အကျိုးတရားတွေကိုပထမအစပိုင်းလေးမှာဟောခဲ့အစပိုင်းမှာအကျိုးတရားကိုဟောတယ်အစပိုင်းမှာဘာကိုဟောလဲအကျိုးတရားကိုဟောတယ်အကျိုးတရားကိုဟောပြီးတော့အလယ်ပိုင်းမှာကျင့်စဉ်တွေကိုဟောတယ်အလယ်ပိုင်းမှာဘာကိုဟောလဲကျင့်စဉ်ကိုဟောတယ်ကျင့်စဉ်တွေကိုဟောတယ် အဆုံးပိုင်းမှာကြတော့ရင်းရဲဝုန်းမြတ်စွာဘုရားကအာနိတန်တကထာဆိုပြီးတော့ဒီတတိပဋ္ဌာန်တရားအားထုတ်တဲ့ပုဂ္ဂိုလ်ကြီးဟာဒီတရားသူရမယ်ဆိုရင်အလွန်ကြံမှခုနှစ်နှစ်ပဲกว่าရင်းရဲဝုန်းဝုန်းနှစ်နှစ်ပိုင်းချာဉာဏ်ထဲ့မြင့်တဲ့ဉာဏ်အလဲလက်စားပုဂ္ဂိုလ်ဆိုရင်ခုနှစ်လပဲအားထုတ်ပါဘယ်နှလလဲလဲခုနှစ်လပါခုနှစ်လလောက်အားထုတ်ယူနေရဟန္တာဖြစ်နိုင်တယ် ဉာဏ်ထက်မြက်တဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်ရက်ပဲအထုပါကွာဉာဏ်ထက်မြက်တဲ့ပုဂ္ဂိုလ်ဘယ်နှရက်တဲ့လဲခုနှစ်ရက်ပါမြတ်စွာဘုရားရေရေဝုံဝဒီတတိပ္ပဏသုတ်တံမှာအမတ်ခံရဲ့ရေရေပေးပြီးတော့ဟောကြားခဲ့တာဒီသုတ်ပဲရှိတယ်အဲဒီတတိပ္ပဏသုတ်တံဒေသနာတော်ကြီးကိုမြတ်စွာဘုရားခိုင်ခိုင်မာမာ ရဲရဲဝံ့ဝံ့ကိုပဲဒီကျင့်စဉ်အတိုင်းကျင့်ကြံအားထုတ်ရင်မင်းတို့ခုနှစ်နှစ်အလွန်ကြာမှဉာဏ်အင်တန်လေးတဲ့ပုဂ္ဂိုလ်မှာခုနှစ်နှစ်ပဲအလယ်လက်ရှိတဲ့ပုဂ္ဂိုလ်ခုနှစ်လအတွင်းတရားရနိုင်တယ်တဲ့ယဟန္တာဖြစ်နိုင်တယ်အစွဲနှမ်းကြံနေရင်တော့အနာဂတ်ဖြစ်နိုင်တယ်တဲ့အောက်မဲ့အောက်ဖို့လေးတော့မပြောဉာဏ်ထဲတဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်ရက်အတွင်းနဲ့ယဟန္တာဖြစ်နိုင်တယ်အစွဲနှမ်းကြံနေရင်အနာဂတ်ဖြစ်နိုင်တယ် အဲ့လိုအပိုင်း၃ပိုင်းခွဲပြီးတော့ဟောကြားထားအဲ့ဟာလေးကိုဘုန်းကြီးတို့ဒီမှာအစပိုင်းဒီကနေ့တတိပဌာန်ရဲ့အကျိုးရည်ကိုပြတယ်ကြီးညာပြီးတော့ဟောတဲ့ကြွေးကြော်တန်လေးကိုဘုန်းကြီးဒီနေ့ပြောမှာသို့တော့ဒီတတိပဌာန်တရားရဲ့အစဉ်အလာကြီးမားပုံနဲ့တမိုင်းစဉ်လေးကိုလည်းဘုန်းကြီးပြောကြားလိုပါတယ် ဘုန်းကြီးတို့မြန်မာနိုင်ငံမှာ2013ခုနှစ်ကပฏิပတ်တိဆိုင်ရာဆွေးနွေးပွဲဆိုတာတွေကိုကျင်းပခဲ့ပါအဲ့ဒီပฏิပတ်တိဆိုင်ရာဆွေးနွေးပွဲမှာမြန်မာနိုင်ငံမှာရှိတဲ့ပฏิပတ်တိလုပ်ငန်းစဉ်တွေအားလုံးစုပေါင်းပြီးတော့အဆုံးကြီးတက်ရောက်ကြအခြားအခြားနိုင်ငံရခြားမှနိုင်ငံသားတွေလည်းပဲတက်ရောက်ကြ တော်တော်များများတယောက်ကြပါအဲ့ဒီတယောက်တဲ့ပွဲမှာပထမအပိုင်းအနေအားဖြင့်ဖွင့်ပွဲဆိုတော့ဆရာတော်ကြီးတွေကိုယ်တိုင်ဖွင့်ပွဲကိုဟောကြားတယ်မြန်မာလိုဟောကြားတာရှိတယ်အင်္ဂလိပ်လိုဟောကြားတာရှိတယ်အဲ့ဒီမှာပထမပိုင်းမှာတော့ဖြင့်ဘုန်းကြီးတို့မနေ့ပိုင်းမှာဖွင့်ပွဲနဲ့ပဲပြီးသွားတယ်ဒါတွေဆွေးနွေးပွဲတွေမပါဘူး ဒီမှာအားလုံးကအင်္ဂလိပ်လိုရေးတဲ့ဆွေးနွေးတင်ပြကြတာဖြစ်တော့ဘုန်းကြီးလည်းပဲဘာမှနားမလည်တဲ့အတွက်ကြောင့်ဒါဘုန်းကြီးအဲ့ဒီဖွင့်ပွဲလောက်ပဲတက်ပါနေပိုင်းမှာဘုန်းကြီးမတက်ခဲ့ပါဘူးအဲ့ဒီနေ့လယ်ပိုင်းကျတော့ဘုန်းကြီးတို့အတီးတီးပေါ့ကမ္မဋ္ဌာန်းဌာနတွေမိမိတို့ဌာနရဲ့လုပ်ငန်းစဉ်တွေကိုတင်ပြကြတယ်ဘုန်းကြီးတို့မာစီတန်တာရိတ်တာကတော့ဖြင့်ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟောကြားတဲ့ အလုတ်ပြီးတရားတော်ကိုအင်္ဂလိပ်လိုတခါရဖတ်ပြပြီးတော့အင်္ဂလိပ်လိုပြောဆိုပြီးတော့ဒီမာစီဆရာတော်ဘုရားကြီးရဲ့တတိထံကျင့်စဉ်ဟာဒါပါပဲဆိုတာကိုတင်ပြအခြားအခြားကမ္မဋ္ဌာန်းဌာနတွေကလည်းမိမိတို့ရဲ့ကျင့်စဉ်တွေကျင့်စဉ်တွေကိုဒီလိုပဲအင်္ဂလိပ်လိုတင်ပြကြလေအဲ့ဒီလိုတင်ပြဆွေးနွေးပြီးတဲ့အခါကျတော့မှအဲ့ဒီမှာ ပြည်ပနိုင်ငံသားတခုလို့ပြောပါတယ်ဘုန်းကြီးကိုယ်တိုင်မြင်ရတာတွေ့ရတာမဟုတ်ပါဘူးတစင်တကားပြောတာဆိုတော့အဲ့ဒီပုဂ္ဂိုလ်ကဒီတရားတွေမှာမိမိတို့ဌာနတိုင်းဌာနတိုင်းပေါ့တရားတွေပြတ်သားတဲ့အခါကဏ္ဍမှာအစဉ်လာကြီးမားဖို့လိုအပ်တယ် အစဉ်အလာတွေဟာကြီးမားဖို့လိုအပ်တယ်ခိုင်မာဖို့လိုအပ်တယ်သူကပြောတယ်အဲ့လိုပြောပြီးတော့သူကိုယ်တိုင် လေ့လာမှတ်သားထားတာလေးကိုသူကတတိပဋ္ဌာန်တရားရဲ့အစဉ်အလာကြီးမားခိုင်မာပုံကိုသူကတင်ပြဆွေးနွေးတယ်လို့ဆိုပါတယ်အဲ့ဒီမှာသူဟာတတိပဋ္ဌာန်တရားကိုဘယ်ကနေပြီးဆင်းသက်လာတယ်လဲဆိုတော့အခုမြတ်စွာဘုရားရှင်ကိုရောမြတ်ကြီး လွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကမြတ်စွာဘုရားကိုတော်တိုင်ကုရုတိုင်ကာမတတ္တမနိဘုံရွာကြီးမှာဒီတိဋ္ဌာန်ဒေသနာတော်ကြီးကိုဟောကြားတော်မူခဲ့တယ်။အဲဒီကနေဆင်းသက်လာပြီးတော့ရှင်သာရိပုတ္တရာရှင်မမောဗလန်စတယ်။မထေရညာမြတ်စွာဘုရားဟောကြားတဲ့ဒီဒေသနာတော်တွေအတိုင်းပဲကြည်ကြံဒေသနာတော်အတိုင်းပဲဆက်လက်ပြီးတော့ဟောကြားတော်မူခဲ့တယ်။ အဲ့ဒီကနေပြီးတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးပြိဋိဘံဝန်ဆံတော်မူပြီးတဲ့နောက်ဘယ်ပုဂ္ဂိုလ်တွေကဒီတတိပဋ္ဌာန်ကျင့်စဉ်ကိုဆက်လက်ပြီးတော့တည်ဆောင်လာခဲ့တယ်လဲဆိုရင်တဲ့ရှင်မဟာကတ္တပရှင်အနန္ဒာရှင်ဥပါလိဆိုပြီးတော့အဲ့လိုပြတယ်အဲ့ဒီကနေပြီးတော့ရှင်မဟာကတ္တပတို့ရှင်အနန္ဒာတို့အဲ့ဒီကနေတဆင့်အဲ့ဒီမှာ ဆက်သွယ်ပြီးတော့အဲ့ဒီကနေပြီးတော့ဒီတတိပ္ပံကျင့်စဉ်တွေကိုဘယ်လိုသက်ဆောင်လာသလဲဆိုတော့အဲ့ဒီမှာဘုန်းကြီးလေ့လာကြည့်ရခုဒီနေ့ပဲဘုန်းကြီးကဒီစာအုပ်တွေကိုကြည်ရင်းကနေပြီးတော့ဒါလေးတွေကိုသွားတွေ့အဲ့ဒီမှာအစင်းစင်တန်ဃာတော်တွေတော်တော်များများယဟန်တော်တွေယဟန်တော်မထင်မြတ်ကြီးတွေအဲ့ဒီမှာနောက်ဆုံးဘယ်ပုဂ္ဂိုလ်တန်ရောက်လဲဆိုတော့ရှင်မမောဂလိဗုဒ္ဓဒိဋ္ဌမထေရပေါ့ ယမကတ္တပတို့ရှင်အာနန္ဒာတို့ရှင်ဥပါလိတို့ရဲ့အဲ့ဒီကနေပြီးတော့ဆက်သွယ်ဆင်းသက်လာတဲ့အခါကျတော့မြတ်စွာဘုရားရဲ့တရားဒေသနာတော်တွေအစဉ်အဆက်ထင်းသိမ်းပြီးတော့ဒီမှာရှင်မောဂိဗုဒ္ဓဒိဋ္ဌမထေရကြီးအဲ့ဒီမထေရကြီးဟာသူ့ရဲ့နိုင်ငံမှာအုပ်ချုပ်နေတဲ့တိရိဓမ္မသောကမင်းကြီးနဲ့ညှိနှိုင်းပြီးတော့သာသနာတော်ကြီးကျေပြန့်အောင်ထွန်းကားအောင်ဆိုပြီးတော့ကိုယ်တိုင်ကိုယ်ဌာနသာသနာပြုစီလွတ်တယ် ယ်နှတိုင်းဘယ်နှဌာနလဲကိုယ်တိုင်းကိုယ်ဌာနအဲ့ဒီမှာကိုယ်တိုင်းကိုယ်ဌာနသာသနာ့မှုစီလွတ်တဲ့ကံမှာဘုန်းကြီးတို့မြန်မာနိုင်ငံသူဝနာဘုံမီတထုံပြည်အဲ့ဒီမြန်မာနိုင်ငံကိုရောက်လာတာသူဝနာဘုံမီတထုံပြည်မှာရောက်လာရှင်သောနာရှင်ဥဒ္ဒရာဒီနှစ်ပါးထံမှာစင်တက်လာဒီနှစ်ပါးကနေပြီးတော့မြတ်စွာဘုရားဟောထားတဲ့ပိဋကတ်တော်ဒီဒီသတိပဋ္ဌာန်ကျင့်စဉ်တွေ အဲ့ဒီကနေပြီးတော့ဒီနှစ်ပါးကနေဆင်းသက်လာခဲ့တာဘယ်ပုဂ္ဂိုလ်တွေစီဆင်းသက်သွားတယ်လဲဆိုတော့ထင်ရှားတဲ့ပုဂ္ဂိုလ်ပြောရရင်ဘုန်းကြီးတို့ရှင်အရဟံရှင်အရဟံကနေပြီးတော့အဲ့ဒီတထုံကနေပြီးတော့ပကံနေပြီးတော့ကိုတည်ဆောင်သွားတယ်ဓမ္မဆောဘုရားဟောတဲ့ပိဋကတ်တွေတတိပဌာန်ကျင့်စဉ်တွေကိုအဲ့ဒီလိုတည်ဆောင်သွားပြီးတော့မှအဲ့ဒီရှင်အရဟံကနေပြီးတော့တဆင်ဘုန်းကြီးတို့သာသနာဝင်နေရပကံဆိုရင်ပကံဘက်မှာ ဒီဘဲရင်ဆိုရင်လည်းဒီဘဲရင်ဘက်မှာနောက်ပြီးတော့ရွှေဘိုးဆိုရင်ရွှေဘိုးအဲ့ဒီကနေဆင့်သက်လာခဲ့တဲ့သာသနာဟာဘုန်းကြီးတို့အစဉ်စဉ်ဒီတတိပဋ္ဌာန်ကျင့်စဉ်တွေကိုတည်ဆောင်ပြီးတော့ဆင့်သက်လာခဲ့တယ်ဘုန်းကြီးတို့ဒီမှာမဟာစီနဲ့သက်ဆိုင်တာဆိုရင်ရွှေဘိုးသာသနာကိုဘုန်းကြီးတို့ပြောရအောင်အဲ့ဒီရွှေဘိုးသာသနာမှာဆင့်သက်လာခဲ့တာကိုဆင့်သက်လာခဲ့တဲ့ဒီမှာ တည်ဆောင်လာခဲ့တဲ့မထေရနှစ်ပါးကတော့ဖြင့်တီလုံးဆရာတော်နဲ့ရွှေကျင်ဆရာတော်လို့ဒီလိုပြထားတယ်။အဲတော့ရွှေကျင်ဆရာတော်ဘုရားကြီးကတော့သာသနာတော်ကိုပရိယတ်တိသာသနာတော်ပฏิပတ်တိလည်းနောက်ဆုံးကျင့်သွားပါတယ်။အထူးထင်ရှားသွားတာကတော့ရွှေကျင်ဆရာတော်ဆိုတာလည်းပဲတီလုံးဆရာတော်ကြီးရဲ့တပည့်ပဲဖြစ်ပါတယ်။ဒါကိုရင်သားမဏိဘုရားကတီလုံးဆရာတော်ကြီးစီမှာစာရိတ်သင်ကြားပြီးတော့လာခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပါတယ် ဒီသီလုံးဆရာတော်ကြီးတို့မထင်ရှားခင်မှာဟိုဘက်ကဒီပဲရင်းမှာနမောဆရာတော်များဆိုတာထင်ရှားခဲ့ပါအဲ့ဒီနမောဆရာတော်ဆိုတာပထမနမောဆရာတော်ဒုတိယနမောဆရာတော်ဆိုတာလည်းမြတ်ထင်ရှားခဲ့ပါဘုန်းကြီးတို့ရွှေဘိုရဲ့အရှင်းရောက်တော့စီမှာလို့ဘုန်းကြီးတို့ထင်ပါတယ်အဲ့ဒီရွာတွေခုချိန်ဒီအောင်ဒီရွာတွေရှိပါတယ်အဲ့ဒီနမောဆရာတော်ထံမှာဒီသီလုံးဆရာတော်နဲ့ တိလုံးဆရာတော်ဥစ္စာလီမန်နဲ့ကင်းတော်ရဆရာတော်ဖြစ်မယ်ဆရာတော်ဥခေမာဒီပုဂ္ဂိုလ်တွေဟာပရိယတိစာပေတွေသင်ကြားနေကြတယ်သင်ကြားနေကြပြီးတော့ဒီဆရာတော်နှစ်ပါးတပါးကပရိယတိဘက်ကိုတခါလေတဏ္ဍာနေပရိယတိစာပေပို့ချပြီးတော့တပါးကပฏิပတ်တိဘက်ကိုတခါလေတောက်လျှောက်တောရောက်စောင့်တည်ပြီးတော့သွားတယ်အဲ့ဒီနှစ်ပါးမှာပฏิပတ်တိဆိုတဲ့ကျင့်စဉ်တတိပ္ပံကျင့်စဉ်တွေကိုတောက်လျှောက် တောရဝင်ပြီးတော့အထုတ်သွားတဲ့ပုဂ္ဂိုလ်ဟာကင်းတောရဆရာတော်ဖြစ်တယ်ဥခိမဥခိမတောရဆောက်တည်သွားတယ်ကင်းတော်ရတီလုံးဆရာတော်လောင်းမယာကတော့တီလုံးဆရာတော်ဖြစ်မဲ့ဥဇန်ဒီမှာကတော့တီလုံးကိုကြွပြီးတော့အဲ့မှာစာပေပရိယတ္တိပို့ချဒါကြောင့်တီလုံးဆရာတော်လူထင်ရှားမန္တလေးနေပြည်တော်မှာတစိတ်တော်ရဘောတစိတ်တော်ရဆရာတော်ကြီးတွေများသောအားဖြင့်တီလုံးဆရာတော်ကြီးရဲ့တပည့်တွေများ ဒုအပြင်ဘုန်းကြီးတို့ရွှေကျင်သာသနာပိုင်ရွှေကျင်ပထမအဆုံးရွှေကျင်ဆရာတော်ဘုရားကြီးဟာဥဇာပရာတိတုံးဆရာတော်ကြီးရဲ့တပည့်ဖြစ်တယ်။တပရိယတိဘက်ကအဲ့ဒီလိုသင်္ကစားဆရာတော်တို့ဘာလို့ဆိုတာအလုံးဖတ်ဖူးနေကြတာဒီဆရာတော်တွေဟာတိတုံးဆရာတော်ကြီးရဲ့တပည့်တွေသာသနာမှာဒီကနေ့ထိအောင်ဒီလုံးဆရာတော်ကြီးဟာပရိယတိဘက်ကရောပฏิပတ်တိဘက်ကရောအင်မတန်ထင်ရှားကြိုစောတယ်မထင်ရကြီးဖြစ်ပါဒီမထေရနှစ်ပါးဟာကင်းတော်ရဆရာတော်နဲ့ဒီလုံးဆရာတော်နှစ်ပါးဟာစာသင်ဘက် အမြဲတမ်းချစ်ကျွမ်းဝင်ရတဲ့မိတ်ဆွေတွေဖြစ်ကြတဲ့ခါကြတော့တပါးစီတပါးတခါတရားမှလာပြီးတော့စပေများတရားများဆွေးနွေးကြတယ်တဏှာနဲ့တဏှာနီးနီးလေးမဟုတ်ဘူးနော်ဝေးအဲ့ဒီမှာလာပြီးတော့ဆွေးနွေးနောက်ဆွေးနွေးပြီးတဲ့အခါကလည်းကြတော့ဆွေးနွေးပြီးပြန်ကန်နေတိုင်းပြန်ကန်နေတိုင်းကင်းတော်ရဆရာတော်ဖြစ်တဲ့ဥက္ကိမာကကိုတိလုံးကြီး ပရိယတိဇံပေရီကြီးတဲ့ကိုချမနေနဲ့အောင်ကိုယ့်အတွက်ကိုလည်းပဲတတိပဋ္ဌာန်လေးကျင့်အောင်ပြန်ကန်ဤတိုင်းတတိပေးတယ်ဒါပေမဲ့ဒီလုံးဆရာတော်ဟာပရိယတိဘက်ကိုအာတန်နေတဲ့ဆရာတော်ဖြစ်တော့ဇာပေပူချတာနဲ့ပြောမှွင့်နေတော့ရှင်ဘုရားရဲ့စာချနေရတာနဲ့ရှင်ဘုရားလိုတတိပဋ္ဌာန်တရားအားထုတ်ဖို့အချိန်မရှိပါဘူးဒီလိုပဲညင်းတယ် ဒီလိုနဲ့လိုင်းလာတိုင်းဒီဆရာတော်ကင်းတော်ရဆရာတော်ဥက္ကိမာကတတိပေးတယ်တခါတရံမှာဒီလုံးဆရာတော်ကြီးကကင်းတော်ရဆရာတော်ထံသွားတယ်သွားပြီးတော့နှစ်ပန်းစံပေဆွေးနွေးပြီးတော့တရားတွေလက်ဆက်လို့လည်းပဲဆွေးနွေးနေနိုင်ကြဆွေးနွေးကြဒီလိုပဲပြန်ကန်ပြီးရောက်တိုင်းရောက်တိုင်းကင်းတော်ရဆရာတော်ကဒီလုံးကြီးဒီတိုင်းမနေနဲ့ကို့အတွက်လေးလည်းကို့လို့ဘုံ ကိုယ့်အတွက်လေးလည်းကိုယ်တတိပဋ္ဌာန်ကျင့်စဉ်လေးကျင့်အောင်ဒီတိုင်းနဲ့အချိန်မကုန်စေနဲ့အဲ့လိုပဲပြောတယ်ပြောတိုင်းပြောတိုင်းလည်းပဲဒီလုံးဆရာတော်ကရှင်ဘုရားတို့ပဲအထုပ်ပါတော့တပည့်တော်တို့ဒီမှာစံပေတွေပူချနေရတာနဲ့အချိန်အားနာမှုမရှိဘူးနေ့မှမအားနာရင်ညပိုင်းလေးအထုပ်ပေါ်ကျင်းတော်ဆရာတော်ကတတိပေး ဒါပေမဲ့ဒီလုံးဆရာတော်ကစိတ်ဝင်စားတဲ့အခါကျတော့ညမှာလည်းညဝါဆိုတဲ့တန်ခါတွေရှိသေးတယ်ဒီတန်ခါတွေဒီစာပြီးပို့ချနေရတာနဲ့ချိန်မရှိဘူးဒီလိုနဲ့ပဲညင်းပြန်သွားတိုင်းပြန်သွားတိုင်းဘုန်းကြီးတို့ဒီမှာတပားနဲ့တပားအကန္တုကံဝအဝတိကံဝဆိုတာရှိကြတော့ပြန်ပြီဆိုရင်ဒီတိုင်းနဲ့ပြန်တော့မယ်ဗျာဆိုတမတမဆိုဥချလိုက်နဲ့ဥချလိုက်တယ်နဲ့မပြီးဘူးကြောင်းမောင်ကနေဆင်းလိုက်ပေါ်တယ်ဟိုကြောင်းဘောဝထီအောင်လိုက်ပေါ်တယ် အမြဲတမ်းအမြဲတမ်းပြန်တိုင်းပြန်တိုင်းကျောင်းပေါင်းဝတိအောင်လိုက်ဖို့နောက်ဆုံးတစ်ခေါက်တော့ကင်းတော်ဆရာတော်ကြီးရကုသီလုံးကြီးဒီတိုင်းနဲ့နေကြမှာမဟုတ်ဘူးတို့တွေကအသက်ယူတွေလည်းကြီးရင်လာကြပြီဒီလိုစပြီးပို့ချယုံနဲ့ကျင့်နဲ့မနေနဲ့မိမိအတွက်မိမိတတိပဋ္ဌာန်တရားလေးကျင့်အောင်တိုက်တော်နေ ဟိုကလည်းခါတိုင်းလူပဲညင်းတယ်အဲ့လိုညင်းတဲ့ခါကလည်းကြတော့အဲ့ဒီမှာကင်းတော့ရဆရာတော်ဖြစ်တဲ့ဥက္ကမလည်းသူပြောလို့ဆိုလို့မရတော့ဒါလည်းပဲပြန်ကြွတဲ့ခါကလည်းကြတော့ကျောင်းပေါ်ကထီအောင်တီလုံးဆရာတော်ကလိုက်ပို့တာခါတိုင်းလိုပဲအဲ့ဒီလိုတီလုံးဆရာတော်ကခါတိုင်းလိုလိုက်ပြီးတော့ကိုကျောင်းပေါ်ကရောက်တဲ့ခါကြတော့မှကဲနှုတ်ဆက်ကဲကိုတီလုံးကြီး နေရပေအောင်တော့ကျွတ်တော့ပြောင်းမယ်ဆိုပြီးတော့အဲ့ဒီမှာသင်္ကန်းလေးကိုခါတွက်လိုက်တယ်လို့ဆိုပါတယ်စာရဲမှာဆိုလိုတာကတော့သင်္ကန်းလေးကိုပြုပြင်လိုက်တယ်လို့ထင်ပါတယ်အဲ့ဒီမှာသင်္ကန်းလေးပြုပြင်လိုက်တာနဲ့တပြိုင်နက်တည်းတခါတည်းမြေပြင်ကနေပြီးတော့ကောင်းကင်ကိုသူ့ရှိတယ်မကြွသွားအဲ့ဒီမှာသူရှိကနေကြွသွားတဲ့အခါကျတော့မှတီးလုံးဆရာတော်ဟာပါးစပ်ဟောင်းသားနဲ့ကြမ်းနေရတယ်။မျက်စိတဆုံ ကင်းတော့ရဆရာတော်မျက်စိအောက်ကပြောင်းသွားနေကြည့်အောင်အဲ့ဒီမှာကြည့်ပြီးတော့ဟောတီလုံတီလုံနဲ့မင်းကမင်းကိုမင်းမင်းနေပြီးတော့မင်းကိုဝယ်တဲ့ပုဂ္ဂိုလ်လိုမင်းကိုမင်းထင်ကြည့်နေလိုက်တာမာနတွေတက်နေလိုက်တာကြည်စံကိုခေမာတို့ခြေပြားတောင်မင်းမမီတော့ပါလားအဲ့ဒီမှာတောင်ဝင်ကနေဖြစ်တော့တာအဲ့ဒီမှာတောင်ဝင်ကနေဖြစ်ပြီးတော့ဒီတခါကင်းတော့ရဆရာတော်လာရင်တော့ သုဒ္ဓံကကျင့်စဉ်တတိပ္ပံကျင့်စဉ်ဒီငါသိချာသင်ကြားပြီးတော့အားထုတ်မယ်စိတ်ထဲမှာအဲ့ဒီလိုစိတ်ထဲမှာထားပြီးတော့စောင့်မျောနေတယ်မကြာမီမှာပဲတရက်လောက်ပဲဖြစ်ပါလိမ့်မယ်အဲ့ဒီမှာကိတော့ရကပ္ပိယကြီးရောက်လာကပ္ပိယကြီးရောက်လာတဲ့အခါကျတော့ဘုရားဒီလုံးဆရာတော်ကလည်းမျောနေတာကိုကင်းတော်ရဆရာတော်ကြီးကိုမျောနေတာဖြစ်တော့အဲ့ဒီမှာကင်းတော်ရဆရာတော်မပါဘူးလားမေးလိုက်တာဘယ်မလို့ဆိုတော့ မြမဗျာတပည့်တော်တန်လာလျှောက်တာပါကင်းတော်ရဆရာတော်ကြီးမနေ့ညကပဲခန္ဓာဝန်ချသွားပါပြီဗျာဆိုတော့မှဩငါ့ကိုလာပြီးတော့နောက်ဆုံးတတိပေးတာပါလားအဲ့ဒီမှာတန်ဝေကကြီးဖြစ်တယ်အဲ့ဒီကြတော့မှကင်းတော်ရဆရာတော်ကြီးဇာသနာကိစ္စလေးဆောင်ရွက်ဖို့တီလုံးဆရာတော်ကြွသွားအဲ့ဒီကနေပြီးတော့တီလုံးဆရာတော်ကြွသွားပြီးတော့ကင်းတော်ရဆရာတော်ကြီးရဲ့ဇာသနာကိစ္စလေးဆောင်ရွက် အလုံးဇာမဏကိစ္စတွေဆောင်ရွက်ပြီးပြီဆိုတဲ့အခါကျတော့တိလုံးဆရာတော်ဟာမိမိရဲ့တိလုံးကြောင့်ကိုပြန်ကြွတော့ပဲနဲ့အဲ့ဒီကင်းတော်ရမှာပဲတိလုံးဆရာတော်ကြီးကင်းတော်ရဆရာတော်ကြီးရဲ့ကျင့်စဉ်တတိထံကျင့်စဉ်အတိုင်းကျင့်မယ်ဆိုပြီးကျင့်ကြံပေါ်နေအထုတယ်။ဘာကြောင့်လဲဆိုတော့တေချာနည်းတွေမယူခဲ့ပြီမေတရားတွေဟာအမြဲတမ်းနှစ်ပါးဆွေးနွေးနေကြဆိုတော့ဒီတိပ္ပံနဲ့ဆက်လို့အဲ့ဒီမှာကိုယ်တိုင်ကြင်ကြံအားထုတ်တယ် အဲ့လိုကျင့်ကြံအားထုတ်ရင်းကနေကင်းတော်ရကနေပြီးတော့နောက်ခက်တင်တော်ရဆိုရတော်ရပြောင်းသွားတယ်ခက်တင်တော်ရဆိုတာဘုန်းကြီးတို့မင်းကုန်းပဲမယ်ဒီကင်းတော်ရနဲ့ဘုန်းကြီးတို့ဒီမှာတီလုံးနဲ့ဆိုတာအဝေးကြီးရယ်ခက်တင်တော်ရကင်းတော်ရလို့ဆိုတာကမန္တလေးရဲ့တစ်ဖက်ကမ်းဘက်ဘုန်းကြီးတို့တီလုံးဆိုတာကရွှေဘိုရဲ့အနောက်ဘက်မှာတနေရာစီပဲတခြားစီပဲ ဒါပေမဲ့ဒီမှာသီလုံးဆရာတော်ကြီးဟာကင်းတော်ရဆရာတော်ကြီးပြန်သွားတိုင်းပြန်သွားတိုင်းသူတတိမမုံမိတာနောက်ဆုံးသူရှိကနေပြီးတော့ကောင်းကင်ပြန်သွားတော့မှသူတတိရတော့အဲ့ဒါနဲ့သူခက်တဲ့တော်ရကိုပြောင်းပြီးတော့တရားတွေအားထုတ်အဲ့ဒီအနေနာမှာရှိတဲ့ရှိမကာဆိုတဲ့ရွာရှိပါတယ်ဘုန်းကြီးတို့ရွှေဘိုရဲ့ရှိတောင်ဘက်မှာအဲ့ဒီရှိမကာရွာကြီးမှာဘုန်းကြီးတို့တိတ်သမုတ်ပွဲကြီးဖြစ်ပေါ်လာခဲ့တယ် တိတ်သမုတ်ဘူးအဲ့ဒီမှာမန္တလေးမြို့မှာရှိတဲ့ဝတ္တစိတ်တော်ရဝတ္တစိတ်တော်မရတဲ့ဆရာတော်ကြီးတွေထင်ရှားကျွမ်းစောတဲ့ဆရာတော်ကြီးတွေအဲ့ဒီတိတ်သမုတ်ပွဲမှာကြွကြတယ်အဲ့ဒီလိုတိတ်သမုတ်ပွဲမှာကြွတဲ့အခါဘုန်းကြီးတို့ဒီမှာသင်္ကစားဆရာတော်ကလည်းပဲကြွကြွမယ်ဆိုတော့မင်းတို့မင်းတရားကြီးอ่ะရှင်ဗျာဒီလုံးဆရာတော်ကြီးကိုတပည့်တော်နေပြည်တော်မှာပြင်လာလည်းပဲမကြွဘူးဗျာ အခုလည်းပဲတောညဆောက်တည်နေတယ်လို့ကြားတယ်တရားတွေအထုတ်နေတယ်လို့ကြားပါတယ်အထုတ်တဲ့ခံမှာလည်းဒီသီလုံးဆရာတော်ကြီးဟာပေါ့ပေါ့တန်တန်လေးအထုတ်တာမဟုတ်ဘူးပြင်းပြင်းထန်ထန်အထုတ်တာဘယ်ပုဂ္ဂိုလ်နဲ့မှစကားမပြောဘူးပြင်းပြင်းထန်ထန်ပဲကိုတရားကိုပဲအထုတ်တော်ရဝင်ပြီးတရားပဲအထုတ်တယ်ဒီစိတ်မှ အဲ့လိုထိုင်ဣရိယာပုနဲ့အာထုဇင်ညာဣရိယာပုနဲ့အာထုရက်တဲ့ဣရိယာပုနဲ့အာထုနောက်ဆုံးအိယာပုလျောင်းတဲ့ခံပါလေရှုမှတ်မှုလေးနဲ့ပဲအဲ့ဒီနောက်ထိအောင်ကြိုးစားပြီးတော့အာထုတယ်အဲ့ဒီမှာမင်းတို့မင်းတရားကြီးကတောရဆောက်တည်ပြီးတော့တရားတွေအာထုနေတာဘယ်လိုစင်တန်းနေ냐ရောက်နေပြီဆိုတာတပည့်တော်သိလိုပါတယ်ဗျာဆိုပြီးတော့သင်္ကစားဆရာတော်ကြီးကိုရှောက်လိုက်တယ် အဲ့ဒီမှာတိတ်သမုတ်ပွဲမှာအာလုံးတိမ်ပွဲကြီးတိတ်သမုတ်ပွဲကြီးပြီးစီးလို့အောင်ပွဲအနေနဲ့မန္တလေးမြို့ကနေပြီးကြွလာကြတဲ့ဘောဓစိတ်တော်ရဘောဓစိတ်တော်မရထင်ရှားကြော်စောတဲ့ဆရာတော်ကြီးတွေကဒီသီလုံးဆရာတော်ဘုရားကြီးကိုတရားဟောပေးဖို့တရားချီးမြှင့်ဖို့လျှောက်ထားကြတယ်အဲ့ဒီမှာသီလုံးဆရာတော်ဘုရားကြီးကမိမိကိုယ်တိုင်သဘောကျပြီးတော့ချင့်ကြံအားထုတ်ပြီးတော့ ကိုယ်တိုင်တိမြင်တဲ့တရားကိုဟောမယ်လို့အဲ့လိုအာမခံပြီးတော့ဟောတာကိုယ်တိုင်ကျင့်ကြံအားထုတ်ပြီးတော့ကိုယ်တိုင်သဘောကျတဲ့တရားကိုဟောမယ်အဲ့လိုဟောမယ်ဆိုပြီးတော့ဆရာတော်ဘုရားကြီးဟောလိုက်တာဒီတတိပဋ္ဌာန်ကျင့်စဉ်ပဲယောဂီတို့ခုအားထုတ်နေတဲ့ကာယ ानु ပတနာဝေဒနာ ानु ပတနာစိတ္တ ानु ပတနာဓမ္မ ानु ပတနာဆိုတဲ့ဒီတတိပဋ္ဌာန်ကျင့်စဉ်ကိုဆရာတော်ဘုရားကြီးဟာ ဒါတွေကြင့်ကြံပွားများအားထုတ်ပုံတွေဣရိယာပဌာပိုင်းတံစဉ်ပိုင်းစသည်ဖြင့်ရှုမှတ်ပုံတွေကိုဟောပြီးတော့ဒီလိုရှုမှတ်လို့ဉာဏ်အမြင်တွေဖြစ်ပေါ်လာပုံတွေဉာဏ်နဲ့ရုပ်ကိုပိုင်းခြားသိတဲ့ဉာဏ်အကြောင်းနဲ့အကျိုးကိုပိုင်းခြားသိတဲ့ဉာဏ်အဲ့ဒီယုတ်တရားနန္တရားတွေရဲ့ပေါ်ပြောက်ဖြစ်ပြပြီးတော့မမြဲတဲ့ဖြစ်မှုပြမှုကိုသိတဲ့ဉာဏ်အဲ့ဒီဉာဏ်လေးဖြစ်ပုံနေဖြစ်ပြကိုမြင်တဲ့ဉာဏ် အဲ့ဒီကနေတဆင့်တက်ပြီးတော့ဆင့်တက်ရှုမှတ်ပွားများအားထုတ်တဲ့ခံကလကြတော့တခါတဲ့အဖြစ်သဘောမတင်မဲ့အပြစ်သဘောအဲ့ဒီကနေပြီးတော့ဝိပဿနာဉာဏ်နေတက်လာတဲ့အခါဖြစ်ပျက်ကိုမလိုချင်တော့တဲ့နိဗ္ဗိဒဖြစ်ပျက်မုန်းတဲ့ဉာဏ်အဲ့ဒီကနေပြီးတော့အစင်းစင်ဟောတဲ့ခံကလကြတော့နောက်ဆုံးဝိပဿနာဉာဏ်နေပြည့်စုံသွားတဲ့အခါကြတော့ အရိယာမဉ္ဇဉ်ပူဉ္ဇဉ်နဲ့ဆက်ရောက်ပြီးတော့ဖြစ်မှုပြမှုတွေပြည့်စဲသွားတဲ့အငြိမ့်တဲ့နိဗ္ဗာန်ကိုကိုယ်တိုင်တွေ့သွားတယ်ဖြစ်ဖြစ်ဆုံးသွားတဲ့ဉာဏ်အဲ့ဒီမှာအရိယာမဉ္ဇဉ်နဲ့ဒုက္ခသမုဒိယနိရောဓမေကဆိုတဲ့သစ္စာလေးပါအမှန်တရားတွေသိမြင်သွားပုံတွေကိုဆရာတော်ဘုရားကြီးကဟောတယ်အဲ့ဒါကိုတခါနဲ့ဆက်လက်ပြီးတော့ပြန်ပြီးအထုတ်တဲ့အခါကျတော့တခါပြန်ပြီးတော့ဥရိယဘုရားဉာဏ်ကိုပြန်ဆင်း အဲ့ဒီကနေပြီးတော့ဆက်လက်အားထုတ်တယ်အားထုတ်တဲ့ခါကျတော့ဝိပဿနာဉာဏ်လေးအစဉ်စဉ်ပြည့်စုံတဲ့ခါကျသက္ကရာဂံမိမဉာဏ်ပူဉာဏ်ဆက်ရောက်သက္ကရာဂံဖြစ်ဆက်လက်ပြီးတော့အားထုတ်တဲ့ခါကျတော့ပြန်ပြီးဥရိယဗျာဉာဏ်ကပြန်ဆင်းပြန်ပြီးတော့အားထုတ်အဲ့ဒီကနေပြီးတော့ဉာဏ်လေးအစဉ်စဉ်တက်တဲ့ခါကျတော့ဝိပဿနာဉာဏ်အားဖြင့်ပြည့်စုံပြီးတော့ဟောအနာဂံမိမဉာဏ်ပူဉာဏ်ဆက်ရောက်အနာဂံဖြစ် အဲ့ဒီအနာဂံဖြစ်သည့်တိုင်အောင်ဆရာတော်ဘုရားကြီးကအနာဂံမိမညာပူညာနဲ့သစ္စာ၄ပါးကိုမြင်သည့်တိုင်အောင်နိဗ္ဗာန်ကိုမျက်မှောက်ပြုသည့်တိုင်အောင်ဆရာတော်ဘုရားကြီးဟာဟောကြားဆရာတော်ဘုရားကြီးဟောကြားစဉ်ဟောကြားတော့မယ်ဆိုတော့ကလည်းပဲကိုယ်တိုင်ကြင်ကြံအားထုတ်ပြီးတော့ကိုယ်တိုင်နှစ်ချက်သဘောကျတဲ့တရားကိုဟောမယ်လို့ကြီးညာပြီးဟောခဲ့တာဖြစ်တဲ့အတွက်အဲ့ဒီတရားတော်ကြီးပြီးဆုံးသွားတဲ့အခါကျတော့အားလုံး ဝရစိတ်တော်ရတဲ့ဆရာတော်များရောဝရစိတ်တော်မရတဲ့ဆရာတော်များရောထင်ရှားကြော်ကြားတော်မူတဲ့ဆရာတော်တွေအားလုံးကဩတိလုံးဆရာတော်ဘုရားကြီးကအနာဂံအရိယာပုဂ္ဂိုလ်ကြီးပဲသူကိုယ်တိုင်ဒီအဆင့်တီအောင်ရောက်သွားပြီဆိုတာကိုအားလုံးကရှင်းတဲ့သဘောကျလက်ခံတော်မူကြတယ်ဒီတော့အနာဂံအရိယာပုဂ္ဂိုလ်ကြီးအနာဂါပုဂ္ဂိုလ်အဆင့်တီအောင်အနာဂါအဆင့်တီအောင်တိလုံးဆရာတော်ကြီးကအဲ့ဒီတိမ်သမုတ်ပေါ်အောင်ပွဲကြီးမှာဟောကြားတော်မူခဲ့တယ် အဲ့ဒီအချိန်မှာဆက်လက်ပြီးတော့ဒီဆရာတော်ကြီးဟာခန္ဓာဝမချမီဆက်လက်ပြီးတော့အားထုတ်သွားတဲ့အတွက်ဘုန်းကြီးတို့ယောဂီများကိလေသာအသောကုန်ခံပြီးတော့ယဟန္တာထိအောင်ရောမဖြစ်နိုင်ဘူးလားဖြစ်နိုင်ပါဘူးဘုန်းကြီးတို့အဲ့ဒီမှာဆရာတော်ဘုရားကြီးရဲ့ထုပတ်တိတမန်ကြောင့်လေးထဲမှာဆရာတော်ဘုရားကြီးကဒီနေ့မှာရေသုံးတက်နေရေသုံးတက်ရင်ဒီမှာကြောင်းကနေကြောင်းနဲ့အဲ့ဒီနေရာဆိုတာဝေးကြီးလို့ဆိုတယ် အဲ့ဒီအဝေးကြီးမှာဆရာတော်ဘုရားကြီးကကြောက်မှန်နေတာအဲ့ဒီမှာကြောက်မှန်နေရင်ကနေကပ္ပယကြီးကအဲ့ဒီမှာသွားပြီးတော့သူရင်မိုးချိုးတယ်လို့ဆိုပါတယ်အဲ့ဒီမှာရင်မိုးချိုးပြီးတော့တဏှာကရေတံကြမ်းလို့ကြည့်လိုက်တဲ့အခါကျတော့ဟောဆရာတော်ဘုရားကြီးဖြစ်အဲ့ဆရာတော်ဘုရားကြီးကိုသူသိမြင်လိုက်တဲ့အခါကျတော့ဆရာတော်ဘုရားကြီးကလည်းသတိထားမိတယ်အဲ့ဒီမှာသတိထားမိတဲ့အခါကလည်းကျတော့ဆရာတော်ဘုရားကြီးကိုယ်တိုင်ကကပ္ပယကြီးကို ဒီအကြောင်းကိုမင်းဘယ်သူမှမသိစေနဲ့ဆိုပြီးတော့ဆရာတော်ဘုရားကြီးကိုယ်တိုင်တားမြစ်တယ်လို့ဆိုပါတယ်ဒါသီလုံးဆရာတော်ဘုရားကြီးဒါကြောင့်ဆရာတော်ဘုရားကြီးကနောက်ဆုံးအဲ့ဒီတရားပွဲကြီးပြီးလို့ဆက်လက်ပြီးတော့ကျင့်ကြံအားထုတ်ရင်းနဲ့တိရိတာအလောကုန်ခန်းပြီးတော့ယဟန္တာထိအောင်မဖြစ်နိုင်ဘူးလားဖြစ်နိုင်ပါဖြစ်သွားနိုင်တယ်အဲ့ဒီမှာရိယာပုဂ္ဂိုလ်ဒါဘုန်းကြီးတို့ဒီပฏิပဒံတရားရဲ့တမိုင်းနော်ဒီမှာတည်ဆောင်လာခဲ့တာကင်းတော်ရဆရာတော်စီကနေပြီးတော့တိလုံးဆရာတော်စီကိုတည်ဆောင်လာတယ် အဲ့ဒီသီလုံးဆရာတော်ထံကနေပြီးတော့သီလုံးဆရာတော်နဲ့ဆရာတော်ဘုရားရဲ့အနိနာမှာနေပြီးတော့သိရသည့်ဇာပေတွေသင်ကြားပြီးတော့အနိနာမှာနေပြီးပြုစုလာခဲ့တဲ့ဆရာတော်ဟာဘယ်ဆရာတော်လဲဆိုတော့မင်းကအလေတော်ရဆရာတော်ဥမင်စုသာအဲ့ဒီဆရာတော်ထံမှာဒီတတိပဋ္ဌာန်တရားတွေပါသွားပြီအဲ့ဒီဆရာတော်တည်ဆောင်သွားပြီ တကယ်တော့ဖြင့်ဒီဆရာတော်ကြီးတွေထံကနီးယူပြီးတော့အထုတ်တဲ့ပုဂ္ဂိုလ်တွေအများကြီးပဲသို့တော့ထင်ရှားတဲ့ပုဂ္ဂိုလ်စီကိုဒီမှာပြောရအဲ့ဒီမှာအလေတော်ရမင်းကွန်အလေတော်ရဆရာတော်ဦးမင်စုတာဒီဆရာတော်ကြီးထံမှာတရားတွေအထုတ်ကြတဲ့ပုဂ္ဂိုလ်တွေအများကြီးဒီဆရာတော်ကြီးကိုယ်တိုင်လည်းပဲဒီလိုပဲတရားတွေပေါ့မြောက်ပြီးတော့အရိယာပုဂ္ဂိုလ်ကြီးယန္တာပုဂ္ဂိုလ်ကြီးလို့ထင်ရှားကြိုဆိုတော်မူတယ်တဲ့ဒီဆရာတော်ကြီးကလည်း အဲ့ဒီအချိန်မှာဘုန်းကြီးတို့မင်းကိုဇေတဝန်လောင်းနေရာဖြစ်တယ်အရှင်နာရရပေါ့အဲ့ဒီမင်းကိုဇေတဝန်လောင်းနေရာဖြစ်တယ်အရှင်နာရရအဲ့ဒီအလေတော်ရကြောင်းတိုက်ကြီးနဲ့အနိနာသတင်တိုက်မှာစာရီတင်ကြားနေတဲ့အချိန်နေရောညရောဒီဦးစင်းလေးဟာစာရီချက်တယ်ဇာတိကိုမစဲအတ္တမစဲကျင့်အမြဲတမ်းကျင့်ဇာတိကြည့်ဇာတိကျမ်း အဲဒီလောက်ကြိုးစားနေတဲ့အခါကျတော့ဒီမင်းကွန်းလေတော့ရဆရာတော်ကြီးဦးမြင့်စုတာကအခါတပန်းမှာအဲ့ဒီမင်းကွန်းစေတဝန်လောင်းလျာဖြစ်တဲ့အရှင်နာရဒကိုတွေ့တဲ့အခါကျတော့ဦးစဉ်စာရီကြိုးစားလာကြည်လားဘာကိုလိုချင်လို့စာရီဒီလောက်ကြိုးစားနေတာလဲလို့မေးတယ်မေးတဲ့အခါမှာမင်းကွန်းစေတဝန်ဆရာတော်လောင်းလျာဖြစ်တဲ့ဦးစဉ်ဦးနာရဒက တပည့်တော်နိဗ္ဗာန်လိုချင်လို့ပါဗျာလို့ဖြေတဲ့အဲ့ဒီလိုနိဗ္ဗာန်လိုချင်လို့ပါဗျာလို့ဖြေတော့ဆရာတော်ကြီးဥမြင့်စုတာကနိဗ္ဗာန်လိုချင်တာမြန်ဒီလောက်စာရီကျင့်နေဖို့မလိုပါဘူးကွယ်တဲ့ဘူတံဘူတာတော်ပတ္တိဆိုရင်နိဗ္ဗာန်ရောက်ပါလေဘူတံဘူတာတော်ပတ္တိဘုန်းကြီးတို့ပါဠိလိုဆိုကြည့်အောင်ဆိုကြည့်စမ်းပါဘူတံဘူတာတော်ပတ္တိနောက်တစ်ခါ ဘုဒ္ဓံဘုဒ္ဓံသောပတ္တိဒါလေးကိုမြန်မာပြန်မယ်ဆိုရင်ဘုဒ္ဓံဖြစ်နေတာကို ရှိနေတာကိုဘုဒ္ဓတော်ဖြစ်နေတဲ့အတိုင်းရှိနေတဲ့အတိုင်းပတ္တိရှုမင်းဖြစ်နေရှိနေတဲ့အတိုင်းကြီးရှုနေရင်မင်းနိဗ္ဗာန်ရဖို့ပါပဲကွာအတိပ္ပယ်ကဒါပဲဒါပေမဲ့လို့ဒီဥစဉ်လေးခုနကစာကိုပဲအတင်းလိုချင်နေတဲ့အတွက်ကြောင့်ဘုရားတို့ကသူစိတ်ဝင်စားနေတယ်အဲဒီလိုနဲ့ဇာပေတွေကြိုးစားစာရိတ္တမြောက် အဲ့ဒီတမ်းမြောက်လာတဲ့အခါကျတော့စာကြဘုန်းကြီးလေးဖြစ်အဲ့ဒီမှာစာကြဘုန်းကြီးဖြစ်တော့ဇာပေတွေပို့ချသူ့ရဲ့စာချစာချတဲ့နေရာမှာစာသင်သားတန်ဃာတွေအများကြီးစာတွေလိုက်ကြဇာတင်သားလေးတွေများလာပြန်တော့လည်းပဲတိုက်တာရဲ့စီမင်းပုဂ္ဂလိဒါတွေထုတ်ကြရအဲ့ဒီကြတော့လည်းပဲဇာတင်သားတန်ဃာတွေကစာပေကြိုးစားမှုလည်းနဲ့တိုက်တာရဲ့စီကံလေးပဲလိုက်လာမှုနဲ့အဲ့လိုနင်းလာတဲ့အခါကလည်းကြတော့ဒီစัจ java ဘုန်းကြီးနေဥနာရတာ ဒီစာချဖို့ကအတွက်စိတ်ညစ်လာတယ်ဇာညာဘုန်းကြီးဘုရားကိုစိတ်ညစ်လာခဲ့အဲ့ဒီမှာတန်တနာဝတ္တဒုက္ခတို့တန်တရာဝဆင်းရဲကလွမြောက်ရာဖြစ်တဲ့အကျင့်ကြီးကျင့်နေဆိုပြီးတော့တန်တနာတော်ဝင်ရောက်လာခဲ့တာငါဒီအကျင့်နေတော့မကျင့်ရသေးဘူးစာပေပို့ချနေရတဲ့အချင်းကိုဒီပါပဲဖြစ်ဖြစ်အဲ့တော့ဒီစာဝါတွေကိုရက်ပြီးတော့ငါတရားအထုတ်မယ်ဆိုပြီးတော့အဲ့ဒီမင်းကွန်းတော်ရ အလေတော်ရပေါ့ဒီမင်းကုန်းအလေတော်ရဖြစ်တယ်ဆရာတော်ကြီးဥမင်စုတာထံမှာဒီသတိပဋ္ဌာန်တရားတွေကိုကိုယ်တွေ့ကျင့်ကြံပွားများအားထုတ်တယ်အဲဒီလိုကျင့်ကြံပွားများအားထုတ်ပြီးတော့ကိုယ်တိုင်နှစ်ပေါင်းများစွာတပါးဒီဣက္ခစာဒီဒီသတိပဋ္ဌာန်ကျင့်စဉ်တွေကိုကျင့်ကြံပွားများအားထုတ်လို့ကိုယ်တိုင်ပေါင်းမြောက်ပြီဆိုရခါကြတော့ မိဘဆွေမျိုးသားချင်းများကျေးဇူးဆက်မယ်ဆိုပြီးတော့ဇတိရရောကိုပြန်ပြီးတော့မိဘတွေကိုကျေးဇူးဆက်တယ်။အဲဒီမှာမိဘဆွေမျိုးသားချင်းတွေကိုကျေးဇူးဆက်တရားတွေဟောတာကိုသတိပ္ပံတရားတွေအဲလိုသတိပ္ပံတရားတွေဟောတဲ့အခါကျတော့ဘယ်ပုဂ္ဂိုလ်ကမှမနာတတ်ဘူးဒီသတိပ္ပံတရား။ဘုန်းကြီးတွေကလည်းပဲသဘောမပေါက်တော့ဘုန်းကြီးတွေကလည်းမလိုလားဘူး။ဒီကောင်ပါတရားတွေလာဟောနေမှမသိဘူးပေါ့ဘုန်းကြီးတွေကလည်းမလိုလား။ ။ဟိုလူတွေကလည်းနားမလည်တဲ့တရားတွေလာဟောနေတယ်ဆိုတော့လူတွေကလည်းစိတ်မဝင်စား။အဲ့ဒီလိုနဲ့တရားဘယ်သူမှလက်နာမဲ့လူမရှိဘူး။ကျင့်သုံးမဲ့ပုဂ္ဂိုလ်မပြောနဲ့နာကြမဲ့ပုဂ္ဂိုလ်တော့မရှိဘူး။ကိုယ့်ရှိကိုလာပြီးတယောက်လာပြီးကြတော့ဆရာတော်ကတော့ဒီတရားတွေကိုတခါလဲကျင့်စဉ်တွေဟောဟောစိတ်ဝင်စား။ဒါနဲ့သူနဲ့ငယ်စဉ်ကကြောင်းနေပဲငယ်ချင်းဖြစ်တဲ့ပုဂ္ဂိုလ်ကရင်းနေတဲ့ပုဂ္ဂိုလ်ကလာပြီးတော့အရှင်ဗျာ။ ဘာလို့ဒီတရားတွေလာဟောနေတာလဲဒီမှာဘုန်းကြီးတွေကလည်းပဲသဘောမသဘောမကျကြဘူးလူတွေကလည်းပဲဒီတရားတွေကိုရှင်ပြဟောတာတွေနားမလည်ဘူးစိတ်မဝင်စားကြဘူးအဲ့တော့ဘာကြောင့်ဒီတရားတွေလာဟောနေရတာလဲအဲ့ဒီခေအဲ့ဒီခါကစဉ်းစားကြည့်ရင်ဒါနသီလလောက်ပဲဟောခဲ့တဲ့ခေဒီဘာဝနာကိုဟောတဲ့ပုဂ္ဂိုလ်မရှိဘူးဘာဝနာဟောတဲ့ပုဂ္ဂိုလ်ကဝိပဿနာကျင့်စဉ်လေး နိဗ္ဗာန်ကျင့်စဉ်တွေဟောတဲ့ပုဂ္ဂိုလ်ဆိုတာအင်မတန်မှရှားပါတာပဲဟိုမှာလေဒီဆရာတော်ပြန်ရုပ်လောက်ပဲရှိမှာပေါ့အဲ့ဒီအဲ့ဒီကမရှိဘူးဒါနသီလလောက်ပဲဟောတာဆိုတော့လူတွေကလည်းဒါနာအကြောင်းသီလအကြောင်းဒါနောက်ပဲနာကြားဘူးတာဆိုတော့ဒီဘာဝနာကျင့်စဉ်တွေကိုတိပ္ပံကျင့်စဉ်တွေဟောတော့သူနားမလည်တော့ဘုန်းကြီးတွေကလည်းနားမလည်တော့အဲ့ဒီမှာကျလက်မခံကြဒါနဲ့သူတငယ်ချင်းဖြစ်တဲ့ပုဂ္ဂိုလ်ကအဲ့ဒီလိုလာပြီးပြောတဲ့အခါကျတော့ဟေးကွာသူများမဟောတဲ့တရားဟောတော့ မင်းတို့မနာဘူးတဲ့တရားတွေနာကြရတာပေါ့ကွာလို့ဒီဆရာတော်ကြီးကပြောတယ်တဲ့မနာဘူးတဲ့တရားတွေနာပြီးတော့မင်းတို့မကျင့်ဘူးတဲ့တရားတွေကျင့်လို့ရှိရင်မင်းတို့သူများမရတဲ့တရားတွေမင်းတို့ရမှာပေါ့ကွာဟုတ်တယ်လေစဉ်းစားကြည့်ပေါ့ဒီတိပ္ပံတရားတွေဘယ်သူမှမဟောဘူးမဟောတဲ့အတွက်မနာဘူးအခုဟောတယ်ဟောတဲ့ပုဂ္ဂိုလ်တန်ကနိုင်ကြပြီးတော့ဒီတိုင်းကျင့်မယ်ဆိုရင် သူများမရတဲ့တရားတွေသူများနိဗ္ဗာန်မျက်မှောက်ပြုရပါလို့ဤလို့ဆူတောင်းနေတာတွေဆူတောင်းစရာမလိုတော့ဒီတိပ္ပံကျင့်စဉ်တဲ့ကျင့်တာနဲ့သူများမရသေးတဲ့တရားတွေမင်းတို့ရမှာပေါ့ကွာလို့ပြောတဲ့စကားလေးကသိမှန်တာဒါပေမဲ့ဘယ်သူမှသဘောမပေါက်တဲ့ခံကဏ္ဍကြတော့အဲ့ဒီမှာဦးဇင်းလေးဦးနာရတာဒီပဲဒီဒေတာတွေကတော့ဒီတရားဟောလို့မဖြစ်တော့ဘူးကဲအောက်ပြီအောက်ရဆင်းမယ်ဆိုပြီးတော့အောက်ပြီအောက်ရဆင်းပြီးတော့ ဒီတရားတွေသတိပ္ပံတရားတွေဆက်ပြီးဟောပါတယ်ဒါပေမဲ့နေရာတိုင်းကလက်မခံကြဘူးဘာကြောင့်လက်မခံတာလဲဆိုတော့အားလုံးကဒါနသီလလောက်ပဲဟောကြတာဖြစ်တော့ဒီသတိပဋ္ဌာန်ကျင့်စဉ်ဆိုတဲ့သတိပဋ္ဌာန်တရားတွေဟောတဲ့ပုဂ္ဂိုလ်ကလည်းမရှိတော့နားလည်းမလဲကြဘူးဒါတွေဒီလိုကျင့်ရမယ်ဆိုတာလည်းမသိဘူးညသောအပြင်ဟိုကိဥက္ကာတရားကျင့်နေဆိုရင်အာနာပါနဝင်နေထွက်နေရရှုဒါလောက်ပဲပြောတာ အခုဒီကတတိပဌာန်ကြည့်စဉ်ကသွားရင်သွားတယ်လို့ရှုရရင်ရတယ်လို့ရှုထိုင်ထိုင်တယ်ရှုအိတ်အိတ်တယ်ရှုမြင်ရင်မြင်တယ်ရှုကြားရင်ကြားတယ်ရှုဆိုတော့တခြားဖြစ်နေပြီဒါဒီဘယ်သူမှလည်းမဟောတဲ့ခါကလည်းကြတော့ဒီမှာအားလုံးကနားရတာတွေကအဆန်းတွေဖြစ်နေတဲ့ခါကလည်းကြတော့လက်မခံကြဘူးဒီဆရာတော်ကြီးတရားဟောတဲ့ခါမှာဒီမင်းကုန်းစီတို့ဆရာတော်ဘုရားကြီးဆိုရင်ဂဲဒီဘာတွေနဲ့တောင်အထုခံရတယ်လို့ဆိုပါတယ် ဒါပေမဲ့ဆရာတော်ကြီးကငါမြတ်စွာဘုရားဟောတဲ့တရားတွေဟောတာဖြစ်တဲ့အတွက်ကိစ္စမရှိဘူးထူရင်ထူပဲစီဆိုပြီးတော့ဒီလိုနဲ့ပဲဆက်လက်ပြီးတော့ဆရာတော်ဘုရားကြီးကတရားတွေဟောတဲ့အခါဒီလိုအာနာပါနကမ္မဋ္ဌာန်းလေးတော့အထုတ်ထူတဲ့ပုဂ္ဂိုလ်တွေကလည်းပဲဒီလေဒီဆရာတော်ဘုရားကြီးဆိုတာအမြဲတမ်းနေရာဒေသတိုင်းမှာထိုင်ပြီးတော့ပြနိုင်တာမဟုတ်တော့ကျုံတဲ့အခါမှာကျုံလိုလေးဟောသွားတော့ဒါလေးကိုလေ့ကျင့်မှုတဲ့ပုဂ္ဂိုလ်တွေက ဒီတရားလေးကိုလေ့ကျင့်ကြည့်ကျင်တဲ့အခါကျတော့ဒီဆရာတော်ဥနာရတာဟောတဲ့တရားကိုနာနာတယ်နာပြီးတော့လက်တွေ့ကျင့်ကြည့်မယ်ဆိုလက်တွေ့ကျင့်ကြံအားထုတ်တဲ့အခါကျတော့ဟာဒီတရားတွေလေကောင်းတာပဲတကယ်တမာတိဖြစ်တာပဲဆိုတာလက်တွေ့အားထုတ်တဲ့ပုဂ္ဂိုလ်တွေကလက်ခံသွားတယ်အဲ့လိုလက်ခံနိုင်သွားတဲ့အခါကာလကြတော့မှတူဝါဆာတရားတယောက်ကဆာတရားဆိုတာလိုပဲအဲ့ဒီမှာဟိုကလာဒီကလာကိုမိတ်ဆွေသူမိတ်ဆွေခေါ်ပြီးအားထုတ်အဲ့ဒီလိုနဲ့ဟိုရွာဒီရွာဟိုမျိုးဒီမျိုးပြန့်နှံ့သွားပြန့်နှံ့သွားတဲ့အခါကျတော့ဒီ ဆရာတော်ဥနာရကလည်းဟိုကပြစ်တရားပြစ်ပြစ်ပြီးတရားပွဲတွေလုပ်တရားစခန်းတွေလုပ်အဲ့လိုကနေပြီးတော့နောက်တရားဓမ္မတွေတိုးပွားလာတဲ့အခါကလည်းကြတော့အထုံမျိုးမှာဘုန်းကြီးတို့ကျောင်းတစ်ကျောင်းတည်ပါတယ်အဲ့ဒီကြောင့်ကျောင်းတစ်ကျောင်းတည်ပြီးတော့ဆရာတော်ကြီးကိုပင့်လိုက်တာအဲ့ဒီမှာဆရာတော်ဆရာတော်မှလည်းပဲကျောင်းပိုင်ရလို့မရှိဘူးနေရာတည်ကြတည်ကြမရှိဘူးဟိုမှာလိုက်ကရမ်းပြဒီမှာလိုက်စခန်းပြဟိုမှာတဝါဆူဒီမှာတဝါဆူနဲ့ အဲ့တော့အဲ့ဒီမှာကြောင်းတီထောင်ပြီးတော့ဒီပြည်တော်တို့ဆောင်ရွက်ပါမယ်ဗျာဆရာတော်အဲ့ဒီကိုကြွပါဆိုတဲ့အခါကျတော့မှဆရာတော်ကြီးကကြွပြီးတော့ဩပြန်စဉ်းစားလိုက်တဲ့အခါဒီနေရာဟာသူဝနာဘူမိတထုံပြည်တထုံပြည်ဆိုတော့မတို့ဒီတတိပဋ္ဌာန်တရားတွေပိဋကတ်တော်တွေပထမဦးဆုံးရောက်တဲ့နေရာဒီနေရာပါလားသာသနာစရောက်တဲ့နေရာငါဒီနေရာကသာသနာဖြန့်ရရင်ကောင်းတယ် အောင်မြင်လိမ့်မယ်ဆိုပြီးတော့အဲ့ဒီမှာဆရာတော်ကြီးကလည်းကျင့်နဲ့လက်ခံပြီးတော့အကြောင်းကိုလက်ခံပြီးတော့အဲ့ဒီကနေပြီးတော့မင်းကွန်ဇေတဝန်ဆိုတဲ့အကြောင်းတက်ကြီးအမည်ပေးပြီးတော့တည်ထောင်ပြီးတော့တရားတွေပြအဲ့လိုတရားပြတဲ့အခါဟိုမြို့ဒီမြို့ဟိုရွာဒီရွာတွေကလာပြီးအာထုရှမ်းပြည်နယ်တွေကလည်းလာအာထုအဲ့လိုအာထုကြတဲ့အထဲမှာဘယ်ပုဂ္ဂိုလ်ကြီးပါလာတယ်လဲဆိုတော့ဘုန်းကြီးတို့ကျေးဇူးတော်ရှင်မဟာစီဆရာတော်တောင်ပုလူဆရာတော် ဒီဆရာတော်လေးအားလုံးပြည့်သက်တယ်ကြားဖို့ပါတယ်နော်ကြားဖို့ပါတယ်ဟေးမဟာစီဆရာတော်လောင်းမယာဖြစ်တယ်ရှင်သောပနအဲ့ဒီရှင်သောပနဟာဘုန်းကြီးတို့မောလမြိုင်တောင်ဝိုင်းကလေးတိုက်ချောင်းမှာတရင်သုံးပါအဲ့ဒီမှာတရင်သုံးပြီးတော့သူကိုယ်တိုင်ပေါ့တောင်ဝေကဉာဏ်นี่ဖြစ်ပြီးတော့ယဟန်ရှုံဝါအရမှာတပိတ်တလုံးသင်္ကန်းသုံးတယ်နဲ့တောထွက်ပါဘုန်းကြီးကြားဘူးလား သုံးပါးလို့ကြားဘူးတဲ့သို့တော့အခုဇာထဲမှာလေ့လာကြည့်လိုက်တဲ့အခါကျတော့နှစ်ပါးအဲ့ဒီမှာပြောထွက်သွားတယ်ဘုန်းကြီးတို့ဒီတချို့နေရာတွေမှာတွေ့တာတော့သုံးပါးသူ့ရဲ့မိသားစုဆွေမျိုးစုတွေကလာပြီးတော့တားမြစ်ကြတာနဲ့မလိုက်နိုင်တာလို့ဆိုပါတယ်ပြက်သွားတယ်လို့ဆိုပါတယ်အဲ့တော့နှစ်ပါးတွဲထွက်ပြီးတော့လာခဲ့ကြတယ်ဖဏမပါအဲ့ဒီမှာသင်္ကန်းပိတ်တလုံးသင်္ကန်း၃၀နဲ့ပဲထွက်လာခဲ့ကြတယ် ရောက်ရရမှာဆုံးခံစားပြီးတော့ဒီလိုထွက်လာပြီးတရားရှာကြတရားရှာတဲ့အခါမှာနောက်နှစ်ပါးလမ်းခွဲသွားကြတယ်လမ်းခွဲသွားပြီးတော့ဒီဟိုပုဂ္ဂိုလ်တစ်ပါးကိုတော့ဘယ်ရောက်တယ်ဆိုတာဘုန်းကြီးတို့ဒီမှာပြမထားအောင်အဲ့ဒီမှာမာဇီဆရာတော်ဘုရားလောင်းနေရကတော့ဖြင့်ဒီစိတ်ချီယိုတော်တန်တောင်တန်းနေဆရာတော်ဘုရားကြီးမရောက်တဲ့နေရာမရှိဘူးတရားရှာထွက်တယ်တရားအထုတ်တယ် နောက်ပြီးတော့ဆရာတွေ့တယ်ဘယ်နှမှာတရားပြနေတဲ့ပုဂ္ဂိုလ်တရားအထုတ်နေတဲ့ပုဂ္ဂိုလ်ရှိတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ထံသွားနိခံပြီးအထုတ်တယ်။နောက်ပြီးတော့အဲ့ဒီမှာတထုံတောတန်းတောင်တန်းတွေမှာရွာစဉ်လိုက်ကြွတဲ့အခါကျတော့လည်းအဲ့ဒီရွာတွေမှာရှိတဲ့တုတ်တန်တွေကိုတုတ်တန်ဒူရင်ဆောင်တယ်။ဘာဒူရင်ဆောင်လဲ။တုတ်တန်ဒူရင်ပါ။အဲ့လိုတုတ်တန်ဒူရင်တွေဆောင်တယ်ဆရာတော်ပြန်ရ။အဲ့ဒီတထုံတောတန်းတောင်တန်းတွေဟာပြောရရင်တော့ဒီဆရာတော်ဘုရားကြီးရဲ့ခြေရတော်တွေနဲ့ထပ်နေ ဒါလည်းကြွားပြီးတော့နေရာဒေသတည်တည်လက်ပတ်ပြီးတော့တရားရှာတရားအထုတ်ရောက်တဲ့နေရာရောက်တဲ့ရက်ဆုံးခံစားအဲ့လိုဒီမှာတရင်စုံစမ်းပြီးတော့အဲ့ဒီတရားပြတဲ့နေရာသွားပြီးတရားနှီးယူအထုတ်နောက်ဆုံးမင်းကိုစီတော်ဆရာတော်ဘုရားကြီးရဲ့အကြောင်းကိုကြားသိတဲ့အခါကျတော့ဩမင်းကိုစီတော်ဆရာတော်ဘုရားကြီးကပြည့်ရတိဘက်ကလည်းပြည့်စုံတယ်ဆိုတယ်သွားမယ်ဆိုပြီးတော့ဆရာတော်ဘုရားကြီးထံရောက်လာပြီးတော့အဲ့ဒီမှာလေးလကြော်ကြော်ဆရာတော်ဘုရားကြီးထံမှာ ခါနဲ့ပြင်းပြင်းထန်ထန်ဆရာတော်ဘုရားကြီးညွှန်ကြားတဲ့အတိုင်းအတိတ်ကိုလည်းမပြန်နဲ့အနာဂတ်ကိုလည်းမကြံနဲ့ဖြစ်စေယုံနာပစ္စုပန်အမှန်တက်အောင်ရှုဆိုတဲ့ဒေသနာတော်အတိုင်းရှုနည်းအတိုင်းပေါ်လာတဲ့အာယုန်တိုင်းကိုပစ္စုပန်တဲ့တဲ့ရှုတယ်ပေါ်လာတဲ့အာယုန်တိုင်းကိုဘယ်လိုရှုလဲပစ္စုပန်တဲ့ရှုတယ်ဘူတံဘူတာတောပတ္တိဆိုတဲ့တရားနဲ့ကြည့်နော် ဘူတန်ဆိုတာရှိနေတာကိုဘူတာတော်ရှိနေတဲ့ပတ္တိရှုမရှိတာရှုတာလားရှိတာရှုတာရှိတာရှုတာမဖြစ်တာရှုတာလားဖြစ်တာရှုတာလားဖြစ်တာရှုတာမပေါ်တာရှုတာလားပေါ်တာရှုတာလားပေါ်တာရှုတာဒီဒီမှာပြစ္ဆုပန်တဲ့ပေါ်ရလေးကိုရှုဆိုပြီးတော့အဲ့ဒီနေ့တိုင်းဒီမာစီလောင်းရာဖြစ်တဲ့ဘုပ္ပဇင်ဥတော်ဗနာဘယ်ချိန်မှာတိုးထွက်တာလဲဆိုရင်ယဟန်ရှစ်ဝါရဘဏဝါရလေရှစ်ဝါရ ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးအလောင်းတော်သိတတ်တာမင်းသားတောထွက်တာဘယ်နှစ်လဲ29နှစ်29နှစ်မှာတောထွက်တာအခုမာစီဆရာတော်ဘုရားလောင်းလျာ28နှစ်မှာတောထွက်တာအသက်အရွယ်ငယ်ငယ်လေးရှိသေးတယ်28နှစ်အရွယ်လေးပဲဒီခါငယ်ငယ်ရွယ်ရွယ်နဲ့ထွေတလုံးသင်္ကန်းသုံးတယ်နဲ့တောထွက်သွားအဲ့လိုတောထွက်ပြီးတော့တရားကြီးချင်းခဲ့အဲ့ဒီမှာ၄လတိုင်တိုင်ပြင်းပြင်းထန်ထန်ကြိုးစားအထုတ် အဲ့ဒီချိန်မှာတောင်ဝိုင်းကြီးတကြောင်မှာရှိတဲ့ဗာကြီးဖုံတော်ကြီးမကြမ်းပါလို့လိုက်ပြီးတော့တောအရရတောင်ထက်တဲ့လိုက်ရှာကြလိုက်ရှာရင်ကနေပြီးတော့မင်းကိုစီတုံရောက်နေတယ်ဆိုတော့မှလာပင့်သွားဟိုရောက်တဲ့အခါကျတော့ဆရာတော်ဘုရားကြီးစန္ဒတော်မူတဲ့အခါသာမဏေကိစ္စပြီးပြီးတဲ့အခါမှာအဲ့ဒီတိုက်တာကြီးကိုအုပ်ချုပ်ပြီးတော့စပြီးပူချနေရတယ်အဲ့လိုစပြီးပူချရင်းနဲ့ဆရာတော်ဘုရားကြီးကအဲ့ဒီတောင်ဝိုင်းလေးတိုက်ကြောင်းရဲ့တောင်ဝိုင်းလေးဆိုတဲ့အတိုင်းတောင်လေးပါ တောင်ကြီးဟာဟိုဘက်တောင်ဒီဘက်တောင်ဟိုဘက်မှာလည်းတောင်ကြီးရှိတော့အဲ့ဒီရဲ့ဂျားထဲမှာရှူရှိအဲ့ဒီရှူဂျားထဲမှာဆရာတော်ဘုရားကြီးကအချင်းညာတိုင်းအဲ့ဒီမှာသွားပြီးတရားတွေအားထုတ်တယ်လို့ဆိုပါတယ်အဲ့ဒီမှာနှစ်ပေါင်းများစွာအားထုတ်ပြီးတော့အဲ့ဒီနေရာလေးကိုအခုဆရာတော်ကြီးအားထုတ်စဉ်တုန်းကတော့ဆရာတော်ကြီးအတွက်ကုသိုလ်ရှင်တယောက်ကတခါလေကြောင်းလေးတဲလေးပေါ့တဲကြောင်းလေးတပါးကြောင်းလေးတဲကြောင်းလေးဆောင်ပေးထားတယ်လို့ဆိုပါတယ်။အဲဒီတဲကြောင်းလေးကလည်းလုံးဝမရှိတော့ဘူးအခုကြောက်တန်နေရပဲရှိပါတယ် အဲ့ဒီကြောက်တိုင်မှာကြည့်လိုက်တဲ့ခံကြတော့ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးတရားပေါင်းမြောက်တော်မူတဲ့နေရာထိမ့်မှကြောက်တိုင်လို့ရေးထားတာတွေ့ပါအဲ့တော့ဆရာတော်ဘုရားကြီးကအဲ့ဒီနေရာကနေပြီးတော့တရားကြီးပေါင်းမြောက်စွာတရားပြည့်စုံလာခဲ့အဲ့ဒီလိုပြည့်စုံပြီးတဲ့အခါကျတော့မှဆရာတော်ဘုရားကြီးဟာမိမိဇာတိရရောဘုန်းကြီးစောစောကပြောခဲ့တဲ့အတိုင်းပြန်ပြီးတော့1300ပြည့်နှစ်မှာဘယ်နှစ်မှာလဲလဲ1300ပြည့် အဲ့ဒီမှာဒီတတိပဋ္ဌာန်တရားတွေကိုပြသပြီးတော့တတိပဋ္ဌာန်တရားတွေကိုကြွေးကြော်ပြီးတော့ဆရာတော်ဘုရားကြီးတတိပဋ္ဌာန်တရားတွေကိုအနှောက်အယှက်တွေအတားအဆီးတွေအများကြီးတွေကနေပြီးတော့ဆရာတော်ဘုရားကြီးကပြသတော်မူခဲ့တာ80နဲ့9နှစ်ပြည့်လို့86နှစ်တည်းရောက်ပြီဒါကြောင့်အဲ့ဒီတော့ဒီတတိပဋ္ဌာန်တရားကိုမြတ်စွာဘုရားထံကနေပြီးတော့ဘုန်းကြီးတို့အစဉ်အဆက်တည်ဆောင်ပြီးတော့ဒီတရားတွေကိုကိုယ်တိုင်နဲ့ကျင့်ပြီးတော့ မိမိရဲ့လာလာတညပြိတ္တများကိုတခါလေတဆင့်လက်ဆင့်ကမ်းပြီးတော့ဖြန့်ဝေတဲဆောင်လာခဲ့တဲ့ပုဂ္ဂိုလ်တွေဟာခုမင်းကိုဇေတဝန်ဆရာတော်ဘုရားကြီးထံအထုတ်ပြီးတော့ဇေတဝန်ဆရာတော်ဘုရားကြီးခန္ဓာဝန်ချသွားတဲ့အခါမင်းကိုဇေတဝန်ဆရာတော်ဘုရားကြီးရဲ့အထုပ္ပတ္တိလေးကြည့်လိုက်တော့ခန္ဓာဝန်ချတဲ့အခါအင်မတန်ကိုအံ့ဩထိတ်အံ့ဩစရာဒီဆရာတော်ဘုရားကြီးဟာလည်းပဲယဟန္တာလို့ကြော်ကြားတော်မူခဲ့မင်းကိုဇေတဝန်ဆရာတော်ဘုရားကြီးဟာ အဲ့ဒီဆရာတော်ဘုရားကြီးပြန်တော်မူတယ်ဒီဆရာတော်ဘုရားကြီးထံကနေပြီးတော့အခုဒီတတိပဋ္ဌာန်ကိုသယ်ဆောင်ပြီးတော့ညွှန်ကြားပြသတော်မူတာမဟာစီဆရာတော်တောင်ပုလူဆရာတော်အဲ့ဒီအခုဇေတဝန်တက်ကျောင်းမှာဇေတဝန်ကျောင်းတိုက်မှာမဟာစီဆရာတော်ဘုရားကြီးကိုတော်တိုင်တရား အားထုတ်တော်မူခဲ့တဲ့နေရာကျောင်းနေရာလေးရှိတယ်အဲ့ဒီမှာတိုင်းပြည်ပြည်မှာမိလောင်သွားတဲ့အတွက်ပုံကြပြီးမိလောင်သွားတဲ့အတွက် ရန်ကုန်မြို့ဗုဒ္ဓသာသနာ့ဘုရားအဖွဲ့ချုပ်ကနေပြီးတော့အဲ့ဒီဆရာတော်ဘုရားကြီးတရားအထုတ်ခဲ့တဲ့နေရာကိုအထိမ်းအမှတ်တိုက်ကြောင်းသွားပြီးဆောင်လို့လူတန်းထားတယ်။အခုချိန်တရားရှိပါတယ်။တန်ဖိုးလူဆရာတော်ဘုရားကြီးကိုယ်တိုင်အထုတ်သွားခဲ့တဲ့ဈဉ္ညာကြောင်းလေးဆိုတာလည်းပဲအခုချိန်တရားရှိပါတယ်။ဒါတမိုင်းကြောင်းလေးကိုဘုန်းကြီးပြောတဲ့တမိုင်းစဉ်တွေကိုကိုယ်တိုင်လေ့လာကြည့်လို့လေဆိုရင်ဒီတိုင်းလေ့လာလို့ရမှာအခုချိန်တရားရှိပါတယ်။အဲ့ဒီမင်းကိုယ်စီတော်ဆရာတော်ဘုရားထံကနေပြီးတော့ ဒီတတိပဋ္ဌာန်တရားတွေဘယ်မှာဆင်းသက်လာခဲ့လဲဆိုရင်မဟာစီဆရာတော်တောင်ပုလူဆရာတော်ဒီနှစ်ပါးစီဆင်းသက်လာခဲ့တယ်။အဲဒီမှာဘုန်းကြီးတို့အစဉ်ဆက်ကြည့်လိုက်ပေါ့ဒီဆရာတော်တွေအားလုံးဟာတောင်ပုလူဆရာတော်မဟာစီဆရာတော်အခုရှိသေးရလားမရှိတော့မရှိတော့အားလုံးခန္ဓာကိုချမ်းသွားကြတယ်ဒီဆရာတော်နှစ်ပါးကိုလေဘုန်းကြီးတို့မြန်မာနိုင်ငံဗုဒ္ဓဘာသာဝင်အားလုံးကယဟန္တာလို့ဒီလိုပဲကိုယ်ွယ်စိတ်ကကြတယ် ယန္တာဖြစ်နေတမတ်တော်မူကြတယ်အဲ့ဒီဆရာတော်နှစ်ပါးထံကနေပြီးတော့အခုလက်ဆင့်ကမ်းပြီးတော့တည်ဆောင်လာခဲ့တဲ့ပုဂ္ဂိုလ်တွေကိုအဲ့ဒီနိုင်ငံညာသားဖြစ်တဲ့ပုဂ္ဂိုလ်ကသူကတင်ပြတယ်အဲ့ဒီမှာ တောင်ပုလူဆရာတော်ဘုရားကြီးရဲ့အောက်မှာအခုဆရာတော်ဘုရားကြီးရဲ့တပိတာဝကတွေကထင်ထင်ရှားရှားသာသနာပြုတဲ့ပုဂ္ဂိုလ်မရှိဘူးဖြစ်နေတယ် ဒီနေ့ဆရာဆရာတောင်ပုလူဆရာတော်ဘုရားကြီးရဲ့အောက်ကနေပြီးတော့သာသနာကိုဒီခါလေးပြိဒီမြန်မာနိုင်ငံရောနောက်ပြီးတော့နိုင်ငံခြားတွေရောသာသနာပြုတဲ့ပုဂ္ဂိုလ်တွေမရှိဘူးဖြစ်နေတယ်။အဲ့လိုမရှိဘူးဖြစ်နေတဲ့ထင်ရှားတဲ့ပုဂ္ဂိုလ်မရှိတဲ့အခါကျတော့အဲ့အောက်ကဘာမှအဆက်အသွယ်မပြတော့ဘဲနဲ့မဟာကြီးဆရာတော်ဘုရားကြီးရဲ့အောက်ကဒီတတိပဋ္ဌာန်ကျင့်စဉ်ကိုလက်ဆင့်ကမ်းပြီးတော့တည်ဆောင်တော်မူကြတဲ့ဆရာတော်များကတော့နံပါတ်1အဲ့ဒီမှာဆရာတော်ကြီးအောက်က ကျေးဇူးရှင်ရွှေတော်ငုံဆရာတော်ဘုရားနောက်ဒုတိယတတ္တမရံတိဆရာတော်ဘုရားတတိယချမ်းမြေ့ရိတ်တာဆရာတော်ဘုရားစတုထဘုန်းကြီးတို့ဒီအမေရိကန်နိုင်ငံဟမ်မွန်ဘေးမြို့ကဓမ္မနန္ဒဆရာတော်ဘုရားဓမ္မစီဆရာတော်ဘုရားကြီးထံကနေပြီးတော့ တတိပဋ္ဌာန်ကျင့်စဉ်တွေကိုကိုယ်တိုင်ကျင့်ကြံအားထုတ်ပြီးတော့တည်ဆောင်ပြီးတော့ဒီကနေ့ကဘာအရရထီအောင်ပြန့်နှံ့အောင်ဖြန့်ဝေခဲ့တယ်။အဲ့ဒီထဲမှာဘုန်းကြီးရဲ့ပွဲလေးကနောက်ဆုံးကပါလိုက်သေးတယ်။ရွှေမင်းဝန်းဆိုတာလေးကဒီကိုတော်လေးကဆရာတော်ဖျားကြီးရဲ့ဓမ္မအမွေခံဆိုပြီးတော့ကြားပါလိုက်သေးတယ်။အဲ့ဒီတော့ဒီဆရာတော်ကြီး၄ပါးအခုဆိုရင်ကျေးဇူးတော်ရှင်ရွှေတော်ဘုန်းဆရာတော်ဘုရားကြီးဆိုတာ ဒီနေ့ဒီအောင်တက်တော်63နှစ်ကဘာအရရမှာအာလုသာသနာပြုလျက်တရားဟောပြောလျက်တရားပြသလျက်ကျေးဇူးရှင်ဘုန်းကြီးတို့ဒီမှာတရမဒန်ဒီဆရာတော်ဘုရားကြီးဆိုရင်တက်တော်60မှာခန္ဓာအောင်ချသွားပြီအလုံးကဟန္တာလို့ဒီလိုတောင်းကြီးညိုကိုးွယ်ကြတယ်နောက်ပြီးတော့ကျေးဇူးရှင်ဘုန်းကြီးတို့ချမ်းမြေဆရာတော်ဘုရားကြီးဆိုရင်တက်တော်89နှစ် ဒီနေ့ကမ္ဘာနိုင်ငံအသီးသီးကြွပြီးတော့တရားပြတရားဟောတော့နောက်ကျေးဇူးရှင်ဘုန်းကြီးတို့ဟမ်မုံပင်မြို့အမေရိကန်နိုင်ငံဟမ်မုံပင်မြို့ဓမ္မနန္ဒဆရာတော်ဘုရားကြီးဆရာတော်ဥတီလနန္ဒပိဝန္တဒီဆရာတော်ဘုရားကြီးဟာလည်းပဲ90နှစ်8နှစ်မှာစံတော်တော်မူသွားပြီအဲ့တော့မာစီဆရာတော်ဘုရားကြီးရဲ့အောက်ကနေပြီးတော့ဒီတတိပဋ္ဌာန်ကျင့်စဉ်နေကို လက်ဆင့်ကမ်းပြီးတော့တည်ဆောင်ပြီးတော့အာလို့ဗုဒ္ဓဘာသာဝင်တွေအတွက်ယနေ့အချိန်ထိအောင်ဖြန့်ဝေနေကြတယ်ဆိုတာဟုတ်အဲ့ဒီနိုင်ငံရသားဖြစ်တဲ့ပုဂ္ဂိုလ်ဟာသူတဆင့်ကိုကူးယူလာတယ်ထင်ပါလားအဲဘုန်းကြီးဖတ်ကြည့်လိုက်တဲ့ဟာလေးနဲ့ဆင်တူးနေပါအဲ့ဒီဟာလေးနဲ့ဘုန်းကြီးတို့ကူဒီမှာ तू ကတင်ပြတယ်ဆိုလိုရင်းက तू ဟာမြန်မာနိုင်ငံကမ္မထဌာနတွေကို तू ကိုယ်တိုင်အားလုံးလေ့လာပါတယ် ဘုရားဟောတရားတွေဆိုတာမှန်ပါတယ်သို့တော်တဲ့အခုမိမိတို့ပြတ်တတ်နေတဲ့တရားဟာဘယ်ဆရာတော်စီကရသော်ဘုရားထံကနေခုဒီတရားအထုလို့ဘယ်ဆရာတော်ကဘယ်လိုပေါင်းမြောက်သွားပြီလဲအဲ့ဒီတမိုင်းစဉ်မရှိဘူးအခုဘယ်ဆရာတော်ကနေပြီးတော့ဆက်လက်ပြီးတော့ဒီတရားတော်ကိုဘယ်လိုဆက်လက်ပြသနေလဲတမိုင်းစဉ်လိုပါတယ်တမိုင်းအထောက်ထားအခိုင်အလုံရှိဖို့လိုပါတယ် ဒီတတိပဋ္ဌာန်တရားကတော့ဖြင့်အင်မတန်ကိုခိုင်မာပါလေပြန်ကြည့်ပါတဲ့မြတ်စွာဘုရားသူပြောစရာမလိုမြတ်စွာဘုရားအောက်ကနေပြီးတော့ရှင်မမောက္ကလရှင်သာရိပုတ္တရာအဲ့ဒီအောက်ကနေပြီးတော့ဒီမှာဆက်လက်ပြီးတော့ရှင်မကတ္တပရှင်အာနန္ဒရှင်ဥပါလိအဲ့ဒီကနေပြီးတော့ရှင်မမောဝိဗုဒ္ဓတိတမထေအဲ့ဒီကနေပြီးတော့တဆင်းရှင်သောနာရှင်ဥတ္တရာမြန်မာနိုင်ငံရောက်လာပြီနော်ဒါယဟန္တာတွေကြီးတယ်နော် အဲ့ဒီကနေပြီးတော့ရှင်သောဏရှင်ဥဒ္ဒရာနေပြီးတော့တဆင့်ဆက်သွယ်တာရှင်အရဟံပကံနေပြီးတော့ရောက်သွားပြီဒါယဟန်လာတွေကြီးတယ်ပဲနော်အဲ့ဒီကနေပြီးတော့ဆင်းသက်လာတဲ့အခါကဏ္ဍကြတော့ဘယ်ကိုရောက်လဲဘုန်းကြီးတို့ရွှေ့ဖို့အဲ့ဒီမှာကင်းတော့ရဆရာတော်နဲ့တီလုံးဆရာတော်အားလုံးဟာဒီဆရာတော်တွေလည်းအားလုံးအတိယဟန္တာပုဂ္ဂိုလ်တွေဒီနေ့သာသနာမှာဘုန်းကြီးတို့မြန်မာနိုင်ငံမှာရှိတဲ့ဆရာတော်တမတော်ကြီးတွေကိုမေးလျှောက်ကြည့် ဒီကနေ့ထီအောင်တာမနာတော်မှာတီးလုံးဆရာတော်ဆိုတာအထင်ရှားလုံးဝမေ့ပြောက်လို့မရနိုင်သေးဘူးအကုန်လုံးကပရိယတ်ဒီဘက်ကရောပရိပတ်ဒီဘက်ကရောတကယ်ကိုအားလုံးထင်ရှားတဲ့ဆရာတော်တွေကအဲ့ဒီဆရာတော်ကြီးတပည့်အဲ့ဒီဆရာတော်ကြီးကိုယ်တိုင်လည်းပဲကင်းတော်ရဆရာတော်ထံကနေပြီးတဆင်းတီးလုံးဆရာတော်ဘုရားကြီးအားထုတ်လို့ကိုယ်တိုင်ပေါင်းမြောက်ပြီးတော့ယဟန္တာမထေရကြီးဖြစ်တော်မူခဲ့တယ်အဲ့ဒီကနေပြီးတော့တဆင်းဘုန်းကြီးတို့မင်းကော အလေတော်ရဆရာတော်ဥမေစုတာဒီဆရာတော်ကြီးကိုလည်းပဲအားလုံးကအဲ့ဒီခေအဲ့ဒီခါကယဟန္တာပုဂ္ဂိုလ်ကြီးလို့ဒီလိုထင်ရှားကြကြဒီလိုကိုယ်ွယ်စိတ်ကပ်ခဲ့ကြတယ်အဲ့ဒီဆရာတော်ကြီးအလေတော်ရဥမေစုတာဆံကနေတဆင့်တည်ဆောင်ပြီးတော့ဒီတိဋ္ဌံတရားတွေလက်ဆင့်ကမ်းတည်ဆောင်ပြီးတော့လာခဲ့တဲ့ပုဂ္ဂိုလ်ဟာမင်းကွန်ဇေတဝန်ဆရာတော်ဒီမင်းကွန်ဇေတဝန်ဆရာတော်ဘုရားဆိုတော့လည်းအားလုံးမြန်မာနိုင်ငံမှာ ယဟန္တာလို့ထင်ရှားကြိုကြတော်မူတဲ့ဆရာတော်ဘုရားကြီးဒါတွေသိကျင်ရင်ဘုန်းကြီးတို့မြန်မာနိုင်ငံထုတ်ဝေထားတဲ့ယဟန္တာနှင့်ပုဂ္ဂိုလ်ဒုညာဆိုတဲ့စာအုပ်ကိုလေ့လာကြည့်ရင်သိနိုင်ပါတယ်အဲ့ဒီမင်းဦးဇေတော်ဆရာတော်ဘုရားထံကနေပြီးတော့မာစီဆရာတော်တောင်ပုလူဆရာတော်လက်ဆင့်ကမ်းတည်ဆောင်ပြီးတော့ဒီတိထံတရားတွေဆက်လက်ပြန့်ပွားအောင်ဟောကြားတော်မူခဲ့တယ်ဒီဆရာတော်နှစ်ပါးကိုလည်းအားလုံးကယဟန္တာပုဂ္ဂိုလ်ကြီးလို့ဒီလိုပဲ မြန်မာနိုင်ငံမှာရှိတဲ့ဗုဒ္ဓဘာသာဝင်အားလုံးကယုံကြည်လက်ခံပြီးကိုယ်ကိုစိတ်ကပ်ပြန်တယ်။အဲဒီတော့သင်ဆောင်လာခဲ့တဲ့ပုဂ္ဂိုလ်ရဲ့တမန်ကျောင်းကိုပြန်ကြည့်။တမန်ကျောင်းဟာအင်မတန်ကိုခိုင်မာတဲ့တမန်ကျောင်းဖြစ်တယ်။ဒီသီလတရားအားထုတ်ရင်းနဲ့အားလုံးဟာတကယ်အရိယာပုဂ္ဂိုလ်ကြီးတွေပဲဖြစ်သွားကြတယ်။အဲဒီတရားတွေကိုအခုဘုန်းကြီးတို့လက်ဆင့်ကမ်းပြီးဘုန်းကြီးတို့ရဲ့လက်ထဲရောက်နေလက်ထဲရောက်နေတဲ့အခါမှာအခုလက်ရှိ ရွှေတော်ကုန်းဆရာတော်ဘုရားကြီးနဲ့ချမ်းမြေဆရာတော်ဘုရားကြီးသက်ရှိချင်ချင်ရှိပါဒီဆရာတော်ကြီးတွေနဲ့အတူဒီဆရာတော်ကြီးများရဲ့ဩဝါဒကိုခံယူပြီးတော့ဘုန်းကြီးရှင်မင်းဝါလည်းပဲဆက်လက်ပြီးတော့ဒီတိပ္ပံတရားတွေကိုလက်ဆင့်ကမ်းတည်ဆောင်ပြီးတော့ဘုန်းကြီးစွမ်းနိုင်တယ်များဆရာတော်ဘုရားကြီးရဲ့ဒီဆရာတော်ဘုရားကြီးများရဲ့ကျေးဇူးတွေကိုဆက်တဲ့အနေအချင်းဘုန်းကြီးဟောပြောနေပါတယ်အဲ့ဒီတော့ဒီတိပ္ပံတရားရဲ့ခိုင်မာပုံကိုလည်းပဲနောက်တစ်ဆင့်တစ်ခုပြောလိုတာကဘုန်းကြီးတို့မြန်မာနိုင်ငံမှာ တန်ခတ်တက္ကသိုလ်ဆိုတဲ့အင်မတန်ထင်ရှားတဲ့အမြင့်ဆုံးတက္ကသိုလ်ကြီးရှိပါတယ်အဲ့ဒီအမြင့်ဆုံးတက္ကသိုလ်ကြီးမှာဘုန်းကြီးတို့တက္ကသီလဓမ္မစရိယာ BA ဆိုတဲ့ဘွဲ့ပထမဘွဲ့ရှိပါတယ်အဲ့ဒီမှာဇံဝဲတွေ၄နှစ်တိုင်တိုင်သင်ကြားပြီးတော့မှအဲ့ဒီကနေပြီးတော့ဒီတက္ကသီလဓမ္မစရိယာဘွဲ့ယူမဲ့တန်ခါတော်အရှင်မြတ်များဘုန်းကြီးတို့မဟာစီသာသနာရိပ်တာမှာလာပြီးတော့၁၀ရက်တရားတတိပ္ပံတရားအထုပါ ဘယ်နေရာထူပါလဲဆေးရည်ဆေးရည်ဒါမြန်မာနိုင်ငံမှာရှိတဲ့စတ္တပေတကျမ်းတက်ဖြစ်တဲ့ဆရာတော်ဘုရားကြီးများဒီပฏิပတ်တိဆံရာကိုဘယ်နေရာကိုပို့ရရင်ကောင်းမလဲဆိုတာကိုယ်တိုင်ရွေးချယ်ကြပါဘယ်နေရာပို့ပြီးတော့ခိုင်မာတယ်လဲမြတ်စွာဘုရားရဲ့ဒီမှာတုတ်တန်တွေထဲမှာခိုင်မာဒီပฏิပ္ပဏတုတ်တန်ကြီးကအင်မတန်ခိုင်မာတယ် အဲ့လိုခိုင်မာပြီးတော့မြတ်စွာဘုရားကိုယ်တိုင်ကိုအာမခံချက်ရင်းရင်းနဲ့ဟောပြီးထားတာဖြစ်တဲ့အတွက်အင်မတန်ခိုင်မာတဲ့အတွက်ကြောင့်ဒီတတိပဋ္ဌာန်သုတ်တန်ကြီးကိုအပြည့်စုံဟောကြားတင်ကြားပေးတဲ့နေရာမဟာစီရိတ်တာပဲဆိုပြီးမဟာစီရိတ်တာကိုပထမ၄နှစ်သင်တန်းတက်ပြီးတဲ့ကျောင်းတက်ပြီးတဲ့ပုဂ္ဂိုလ်များတက္ကသီတာဓမ္မစီရ BA ဘွဲ့ယူမဲ့ပုဂ္ဂိုလ်များ၁၀ရက်တရားထုတ်ရမှာအဲ့ဒီကနေပြီးတော့ဒုတိယတက္ကသီလာမဟာဓမ္မစီရ MA ဘွဲ့ယူမဲ့ပုဂ္ဂိုလ်များ ပထမနေ့ဖြည့်ပြီးပြီဆိုရင်တဲ့အဲ့ဒီမှာမဟာစီသာသနာရိပ်တာမှာ10ရက်သွားပြီးတော့ဒုတိယအထုဝါပါရဲ့နှစ်ကြိမ်အဲ့ဒီကနေပြီးတော့နောက်ဆုံးဒုတိယနှစ်ဖြည့်ဆိုပြီးလို့တက္ကသီလမဟာဓမ္မစရိယ MA ဘွဲ့ကိုယူရဲပုဂ္ဂိုလ်ဟာတလတလကွဲကြောင်ဉာဏ်စဉ်တရားကြီးပြည့်ပြည့်စုံစုံဖြစ်အောင်အဲ့လိုအားထုတ်ရတဲ့အခြေအနေတိအောင်အဲ့ဒီမှာအားထုတ်ပြီးတော့မှ တက္ကသီလမဟာဓမ္မစီယ MA ဆိုတဲ့ဖွဲ့ကိုရပါတယ်။ဒါနိုင်ငံတော်အကြီးအကဲနိုင်ငံတော်တန်ခါမဟာနာယကစတဲ့ပရိယတ်တိဆိုင်ရာအားလုံးပုဂ္ဂိုလ်များနေပြီးတော့လိလံပြီးတော့မှအားလုံးပရိယတ်မကင်းတဲ့ပฏิပတ်ဘုန်းကြီးဒီမှာဟောပြောနေတာပရိယတ်လုံးဝမကင်းဘူး။ဒါပฏิပတ်တရားတွေပြနေပြီမယ်လို့လည်းပဲပရိယတ်တိဘက်ကဒီမှာအားလုံးဟာအခိုင်အမာရှိတာတွေကိုထောက်ထားပြပြီးတော့ဟောတာ။ဒီအဲ့လို အတွက်ဆရာတော်တွေဟာရွေးချယ်ပြီးတော့ဒီတတိပဋ္ဌာန်တရားကိုပဲရွေးချယ်ပြီးတော့ညွှန်ကြားပါတယ်အထူးအားဖြင့်ဘုန်းကြီးတို့ရဲ့အိန္ဒိယချင်းနိုင်ငံထိုင်းနိုင်ငံဗာနိုင်ငံမှာလိမ့်မလဲထိုင်းနိုင်ငံအဲ့ဒီထိုင်းနိုင်ငံမှာလည်းပဲချူလာလောင်ကွန်းဆိုတဲ့ဘရင်တက္ကသိုလ်ကြီးရှိပါတယ်အဲ့ဒီချူလာလောင်ကွန်းဆိုတဲ့ဘရင်တက္ကသိုလ်မှာဘုန်းကြီးတို့အခု၃နှစ်ရှိပါပြီ၃နှစ်ရှိပါပြီ ပထမနှစ်ဟာလာပြီးတော့အဲ့ဒီကဒုတိယသာသနာပိုင်ဆရာတော်ကြီးရောနောက်ပြီးတော့အဲ့ဒီချူလာလောင်ကုန်းတက္ကသိုလ်ကပါမောခါချုပ်ဆရာတော်တွေရောအားလုံးလာပြီးတော့မြန်မာနိုင်ငံကြွရောက်ပြီးတော့မာစီသာသနာရေးတာမှာဒီသူတို့ရဲ့နောက်ဆုံးနှစ်ကျောင်းသူကျောင်းသားယဟန်တော်များအမျိုးသားများမြို့သမီးများအဲ့ဒီဘွဲ့ယူမဲ့ကျောင်းသူကျောင်းသားများကိုမာစီသာသနာရေးတာမှာ ဒီသတိပဋ္ဌာန်ကျင့်စဉ်အတိုင်းခုနှစ်လအထုပါပါဘယ်နှလအထုပါခုနှစ်လခင်ဗျားတို့ခုခုနှစ်ရက်ဆိုရင်ပြန်ရမကောင်းမလားလည်းဖြစ်နေပြီအကြောင်းလေးတွေကရှားလာပြီဟိုကိစ္စပေါ်လာလို့ဒီကိစ္စပေါ်လာလို့ဆိုပြီးပြန်ပြေးတယ်ဟိုမှာခုနှစ်လအတိအထုပါအဲဒီလိုခုနှစ်လအတိအထုပြီးတော့မှကျမ်းပြုတ်ပြီးတော့မှအဲ့ဒီနောက်ဆုံးပွဲကိုရတယ်တဲ့ ဒါပထမနေ့မြန်မာနိုင်ငံမှာဘုန်းကြီးတို့မာစီတန်တရာရိတ်တံမှာခုနှစ်လတိုင်တိုင်အားထုတ်ပြီးတော့မှသူတို့ပွဲယူပါအဲ့ဒီကနောက်ဒုတိယနေ့ဒုတိယနေ့ကျတော့သူတို့သူတို့နိုင်ငံမှာပဲရိတ်တံတည်ထောင်ပြီးတော့မြန်မာနိုင်ငံကဒီမှာကမ္မထာနာစီရဆရာတော်များပြင့်ပြီးတော့ပြရရင်အကုန်ကြလဲတက်တာမယ်သူတို့မျက်စိအောင်ပါမယ်အဲ့ဒါလေမာစီတန်တရာရိတ်တံကနာယကဆရာတော်နောက်ဝန်ဆောင်ဆရာတော်များပြင့်ပြီးတော့ဒုတိယနှစ်မှာခုနှစ်လ ထိုင်းနိုင်ငံမှာဘုန်းကြီးတို့ဘုန်းကြီးကိုယ်တိုင်လေးအဲ့ဒီရိတ်တာရောက်ဘူးပါလေရိတ်တာကြီးကောင်းကောင်းမွန်မွန်ကျယ်ဝန်းတောင်ကုန်းပေါ်မှာတင်ထားပြီးတော့အဲ့ဒီနောက်ဆုံးနေ့ကျောင်းသူကျောင်းသားတွေအားလုံးအဲ့ဒီမှာခုနလအထုရပါခုနလအထုပြီးတော့မှကျမ်းစာပြုပြီးတော့အဲ့ဒီမှာနောက်ဆုံးဘွဲကိုယူရပါအဲ့ဒီမှာဒုတိယနှစ်မှာသူတို့တက္ကသိုလ်ကဘာမောက္ခတွေပါလေတို့တင်ပြတာတွေကြည့်ပြီးတော့သိအားရဖို့မပေါ်ဘူး မပေါ်တဲ့အတွက်အခုတတိယနှစ်ကြတော့မြန်မာနိုင်ငံမှာ၃လစနစ်တကျဒီကစနစ်တကျဟိုဒုတိယနှစ်တုန်းကတော့သူတို့နိုင်ငံထဲမှာသူတို့တန်ဃာတွေကိုဒီကမြန်မာနိုင်ငံတန်ဃာတွေကဘယ်လိုလုပ်တင်းကျပ်စွာအုပ်ချုပ်လို့ရတော့မလဲအဲ့လိုမရတော့လည်းပေါ့ရောက်ကုန်တာပေါ့အဲ့လိုဖြစ်သွားတယ်အဲ့ဒါနဲ့အခုတတိယနှစ်ကြတော့မြန်မာနိုင်ငံမှာ၃လအပြည့်ဒီကတင်းတင်းကျပ်ကျပ်စည်းကမ်းတကျအထုတ်ခဲ့တယ် အဲ့ဒီလေးလကြတော့မြန်မာနိုင်ငံကနိုင်ကဆရာတော်များပြင်ပြီးတော့အဲ့ဒီမှာသူတို့နိုင်ငံမှာလေးလအထူပါတယ်အခုအဲ့ဒီမှာသွားပြီးတော့တရားပြသတဲ့ဆရာတော်များမေးကြည့်တဲ့အခါဆရာတော်တွေကပထမနေ့ကမြန်မာနိုင်ငံမှာလာအထုတ်သွားတဲ့ပုဂ္ဂိုလ်တွေတဲ့အခုသူတို့နိုင်ငံမှာမေးကြည့်တယ်မရှိတော့ဘူးတဲ့ဒီလိုဆိုရင်ဘယ်ကိုရောက်တာလဲဆိုတော့ကမ္ဘာနိုင်ငံအသီးသီးမှာသူတို့ရဲ့ထိုင်းကျောင်းတက်တွေဒီအမေရိကန်မှာဆိုရင်ထိုင်းကျောင်းတွေအများကြီးရှိတယ် အဲ့ဒီကြောင်းတန်းကြောင်းတန်းကိုဒီကမ္မထမ်းဆရာတပါးတပါးပို့တယ်တဲ့သူတို့နိုင်ငံသူနိုင်ငံသားတွေအားလုံးဒီတတိပဋ္ဌာန်တရားကိုအားထုတ်စီရမယ်အဲ့ဒီမှာတတိပဋ္ဌာန်တရားတွေပြတယ်ရှင်တော်ရည်ရွယ်ချက်ဘလောက်ကြီးမားတယ်ဆိုတာနောက်ဆုံးမြန်မာနိုင်ငံကတတိပဋ္ဌာန်သူတို့နိုင်ငံတတိပဋ္ဌာန်ဖြစ်တော်မယ်ထင်တယ်စဉ်းစားကြည့်တာအခုဒီခါနဲ့နိုင်ငံအသီးသီးမှာရှိတဲ့သူတို့နိုင်ငံသားတွေကဒီတတိပဋ္ဌာန်တရားကျင့်စဉ်အတိုင်း ကျင့်ရတယ်ဆိုပြီးတော့အခုအဲ့ဒီတန်ဃာတွေကိုနိုင်ငံနိုင်နိုင်ငံတိုင်းမှာရှိတဲ့ကျောင်းတိုက်တွေကျောင်းတိုက်တွေကိုအခုတပားစီပို့ပို့ပြီးတော့နိုင်ငံသားတွေကိုသူတို့တရားစခန်းပေးတယ်တရားထုတ်စီတယ်ဒါကြောင့်သူတို့နိုင်ငံကအဲ့ဒီသာသနာ့ဘိုင်းဆရာတော်ကြီးရောဗာမောက္ခချုပ်ပုဂ္ဂိုလ်ရောလာပြီးတော့ဒီမှာအတ္တေခကလာကြတော့မြန်မာနိုင်ငံမှာရှိတဲ့ကမ္မဋ္ဌာန်းဌာနအသီးသီးကိုသူတို့အားလုံးလေ့လာပြီးပါပြီတဲ့ အဲဒီလေ့လာတဲ့အထဲမှာဒီတတိပဋ္ဌာန်တရားကိုပြတဲ့ဌာနဟာဒီမဟာစီဌာနဖြစ်တဲ့အတွက်ဒီတတိပဋ္ဌာန်တရားတို့ကိုပဲသူတို့နှစ်သက်တယ်ခိုင်ပါလေအစင်လာလဲကောင်းတယ်ခိုင်လဲခိုင်ပါလေဒါကြောင့်ဒီတတိပဋ္ဌာန်တရားပြတဲ့ဒီမဟာစီသာသနာရိပ်တာကိုရွေးချယ်ပြီးတော့သူတို့ပို့ရပါတယ်ဆိုတာလေးကိုသူတို့ကိုယ်တိုင်တင်ပြလျှောက်ထားပြီးတော့ဒီကိုလာပို့တာဒါကြောင့်ခုဘုန်းကြီးတို့ယောဂီများဒီနေ့ဟောဒီ မင်္ဂလာဓမ္မကျောင်းတိုက်မင်္ဂလာဓမ္မကျောင်းတိုက်ဆရာတော်ဥဒမတာမိနဲ့ပြည်ပြည်အသင်းအဖွဲ့များအဖွဲ့ဝင်များအားလုံးကကြီးပူးကျင်းပတဲ့ဒီတရားစခန်းပွဲဟာတတိပဋ္ဌာန်တရားစခန်းပွဲပါဗာတရားစခန်းပွဲနဲ့တတိပဋ္ဌာန်တရားစခန်းပွဲဒါကြောင့်မို့တတိပဋ္ဌာန်တရားစခန်းပွဲမှာဒီတတိပဋ္ဌာန်တရားတွေကိုမိမိတို့တကယ်တမ်းလားစိတ်ပါလက်ပါနဲ့မိမိတို့တရားညွှန်ကြားတဲ့အတိုင်းလိုက်နာပြီးတော့ကျင့်သုံးအားထုတ်ရင် ဘုန်းကြီးတို့ယောဂီများအလွန်ကြံမှအလွန်မြန်ရင်ဘယ်နှရက်တယ်လေခုနှစ်ရက်ခုနှစ်ရက်အတွင်းနဲ့ကိုတရားလူရနိုင်တယ်အမခံချက်ပေးထားတယ်အဲ့ဒီတည်းမှာဘုန်းကြီးတို့ဒီမှာမြတ်စွာဘုရားကဒီတတိပဋ္ဌာန်ကျွေးကြော်တန်ဆိုတဲ့ဒီကျွေးကြော်ပြီးတော့မှဟောတာဆိုတာကိုဒီကျွေးကြော်တဲ့အထက်မှာကျင်ညာတဲ့အထက်မှာဘာတွေကိုကျင်ညာထားတာလဲဆိုတော့ဝိတ္တုတ္တိယစိတ်ညစ်ခြင်းစင်ကြယ်ခြင်းဆိုတဲ့အကျိုးတဲ့ ပါကျိုးတယ်လေစိတ်ကြီးကြီးကိုကျိုးတယ်နံပါတ်1ဒီသတိပဋ္ဌာန်တရားကိုလက်တွေ့အားထုတ်တဲ့ပုဂ္ဂိုလ်ဟာဝိသုဒ္ဓိယစိတ်ညစ်ခြင်းမှာစင်ကြယ်နိုင်ခြင်းဆိုတဲ့အကျိုးရတယ်ဧကယနာဒီသတိပဋ္ဌာန်လမ်းအတိုင်းလိုက်နာပြီးတော့အားထုတ်ပါဘုန်းကြီးတို့ကဆရာသမားညွှန်ကြားတဲ့အတိုင်းလိုက်နာပြီးတော့အားထုတ်ပါထိုင်ပြီးတော့ရှုမှတ်တဲ့ချိန်ရှုမှတ်ပါဈဉ္ဉံရှုမှတ်တဲ့ချိန်ရှုမှတ်ပါနည်းနည်းပင်ပန်းရက်ပြီးတော့ရှုမှတ်လို့ရပါတယ်အဲ့ဒီတိုင်းရှုမှတ်ပြီးပါ အဲအထူးအဖြင့်တော့စကားပြောမှုကိုတော့ရှောင်းတာစကားပြောမှုဟာတရားကိုတိုးတက်စေတာလားဆုပ်ယုပ်စေတာလားဆုပ်ယုပ်စေတာပါဗျာဒီဆုပ်ယုပ်စေတာဖြစ်တဲ့အတွက်အကြောင်းတူးမရှိဘဲနဲ့စကားမပြောမိအောင်နေတာအကောင်းဆုံးပဲအကြောင်းလေးရှာပြီးတော့လက်တို့လည်းမပြောကြနဲ့ဘူးတရားတဲ့တရားတရားထတာနဲ့ဟုတ်ဆင်းအောင်ကိုယ့်အကိုထားပြီးဆင်းလေပြီးတာပဲမဟုတ်ပါလို့ဟိုကဟိုလူကိုအောက်ဆင်းအောင်ခေါ်နေရတယ်မသိပါဘူးဟုတ်ဘုန်းကြီးတို့ရဲ့မြန်မာရဲ့အကျင့်က အဲ့လိုဖြစ်နေတာအဲ့ဒီတော့ကိုယ့်ဟာကိုယ်ကိုယ်မှတ်နဲ့ကိုယ်ထားမယ်ကိုယ်မှတ်နဲ့ကိုယ်သွားမယ်ဘယ်နေရာဖြစ်ဖြစ်ကိုယ်ရှိမှမှုလေးနဲ့ဘုန်းကြီးမင်းကဒါလေးတွေအချင်းချင်းပြောလိုက်အဲ့ဒီတော့ဒီတတိယတရားကိုဒီလိုထိုင်ပြီးတော့ရှုမှတ်နေတဲ့အချိန်ရပ်ပြီးရှုမှတ်နေတဲ့အချိန်ရှုမှတ်တဲ့အာယုံဖြစ်တဲ့ဖောင်းမှုပေမှုအာယုံလေးပေါ်မှာမိမိရဲ့ရှုစိတ်လေးစွဲမြဲစွာကြာနေပြီဆိုရင်တခြားစိတ်ကြားစိတ်တွေဝင်နိုင်ရလားဝင်နိုင်ပါဘူးကဲအဲ့ဒီလိုမဝင်ဘူးဆိုရင် 9မိနစ်လောက်အာယုံမစိတ်လေးမိနေရင်9မိနစ်စိတ်အညစ်အကြေးမစင်ကြယ်ဘူးလားစင်ကြယ်ပါဗျာကဲအဲ့ဒီတိုင်းလေးပဲယူကြည့်လေ10မိနစ်လောက်ကအာယုံမစိတ်မိအောင်မှတ်နိုင်ရင်10မိနစ်စင်ကြယ်နေမယ်တဏှာရီလုံးလုံးကရှုမှတ်နေရင်တဏှာရီလုံးလုံးစိတ်ညစ်ကြေးစင်ကြယ်နေမယ်ဒါကထိုင်ရှုမှတ်မှမဟုတ်ဘူးနော်ရက်ရှုမှတ်လို့မရဘူးလားရပါတယ်ဈဉ္ညာရှောက်ရှုမှတ်လို့မရဘူးလားရပါတယ်ဒီအဲ့ဒီလိုရှုမှတ်ရင်းနဲ့စိတ်ညစ်ကြေးချင်းချင်းပဲဒါရှုမှတ်ပုံလေးတွေကိုတော့ခွန်ကြီးတို့နောက်ရက်ကိုခွန်ကြီးပြောသွားမယ် ဘုန်းကြီးပြောတဲ့တတိပဌာနာသုတ်တန်ထဲမှာဘုန်းကြီးပြောခဲ့တာအပိုင်း၃ပိုင်းကိုပြောခဲ့တယ်ဘယ်နှပိုင်းလဲလဲ၃ပိုင်းပါဗျာပထမအပိုင်းကရရှိနိုင်တဲ့အကျိုးတရားဒုတိယအပိုင်းကရှင်းရှင်းတယ်တတိယအပိုင်းကအာမခံပြီးတော့ဟောတာဟုတ်တယ်မို့လားအဲ့တော့၃ပိုင်းဆိုတော့ဘုန်းကြီးတို့ရှင်းရှင်းလေးပဲပါအောင်မရဘူးဒါကြောင့်မို့အကျိုးတရားကိုလည်းပဲပြောမယ်ကျင့်စဉ်လေးတွေကိုလည်းပဲကျင့်တတ်အောင်ပြောမယ်ဟုတ်တယ်မလားဒါကျင့်တတ်မှလည်းပဲအကျိုးတရားဆိုတာအပြည့်စုံရမှာကို ဒါမှမဟုတ်ဘုန်းကြီးတို့ဝိတုဒ္ဓိယစိတ်ညစ်ခြင်းစင်ကြယ်ခြင်းဆိုတဲ့နံပါတ်1အကျိုးနံပါတ်2နံပါတ်3ကစိုးရိမ်မှုဆွေးမှုတောကနဲ့ငိုကြွေးမှုပရိဒေဝါဆိုတဲ့လွန်မြောက်ခြင်းအကျိုးပေါ့ဒါကတောကပရိဒေဝါတွေဆိုတာကတားကြောင့်သမီးကြောင့်ပစ္စည်းကြောင့်တနည်းပြောရမယ်ဆိုရင်ပြဒနာတရား၅ပါးတပါးပါးကြောင့်ပြဒနာတရား၅ပါးမှာညာတိပြဒနာဘောဂပြဒနာရောဂပြဒနာတိလပြဒနာဒိဋ္ဌိပြဒနာဘယ်နှပါးလဲ၅ပါးပါ အဲ့ဒီ၅ပါးတွေကတဘာဝကြုံတွေ့တယ်ညာတိပြဒနာသာသမီတွေဆွေမျိုးတွေတယောက်နဲ့တယောက်ကွဲကွာသွားကြတယ်ဆိုရင်စိတ်ထဲမှာပူပန်ဆင်းရဲမှုတွေမဖြစ်ဘူးလားဖြစ်ပါတယ်အေးတောကတွေဖြစ်တယ်တကယ်လို့များတေကွဲကွဲသွားပြီဆိုရင်ပူဆွေးတောကတွေမရောက်ကြဘူးလားရောက်ကြပါဘူးအဲ့ဒီတောကကနေပြီးတော့ပရိဒေဝမျက်ရည်တွေကျပြီးငိုကြွေးမှုတွေရောမဖြစ်ဘူးလားဖြစ်ပါတယ်ဒီအဲ့ဒီတောကပရိဒေဝတွေနဲ့လုံမြောက်နိုင်တဲ့လမ်းဟာဒီတတိပဋ္ဌာန်တလမ်းပဲရှိတယ်တဲ့နောက်ဒုက္ခဒေါမနတဏအဋ္ဌိနမယ ကိုဆင်းရဲမှုဆိုတဲ့ဒုက္ခတွေစိတ်ဆင်းရဲမှုဆိုတဲ့ဒေါမနတတွေဒီဒုက္ခဒေါမနတတွေလည်းပဲဒီတိဋ္ဌံတရားကိုတကယ်ရိုးရိုးသေးသေးကျင့်လို့တမာရီတရားတွေထက်တာအကောင်းစွာရလို့ဖြစ်တဲ့ဖြစ်တတ်တဲ့ဉာဏ်လေးတွေပေါ်လာပြီဆိုရင်ကိုဆင်းရဲမှုတွေလည်းချုပ်ငြိမ်းနိုင်တယ်စိတ်ဆင်းရဲမှုတွေလည်းအလုံးချုပ်ငြိမ်းနိုင်တဲ့အကျိုးရမယ်တဲ့နံပါတ်၄နံပါတ်5နံပါတ်6နဲ့နံပါတ်9ကညာယတအဓိကမာယအရိယာမဉ္ဇဉ်ကိုလည်းရနိုင်တယ်တဲ့ နိဗ္ဗာန်လက်တပစ္စည်းကရိယာယနိဗ္ဗာန်ကိုလည်းမျက်မှောက်ပြုနိုင်တယ်တဲ့ဒီအကျိုးတွေရဖို့အတွက်ဧကယနာမေကဒီတတိပဋ္ဌာန်ဟာတလန်းနဲ့ပဲရှိတယ်တဲ့ဘယ်လန်းကမှမသွားနိုင်ဒီတတိပဋ္ဌာန်လမ်းတိုင်းသွားရင်အကျိုးဘယ်နှမျိုးရနိုင်လဲခုနှစ်မျိုးရနိုင်တယ်ဒါလေးတွေကိုဘုန်းကြီးကနောက်ရက်တွေနောက်ရက်တွေကိုပိုင်းပိုင်းပြီးတော့ဘုန်းကြီးတို့အကျိုးတစ်ပါးသုံးပုံနှစ်ပါးဒီလိုလေးတွေပြစ္ဆုတ်ပံဝတ္ထုလေးတွေနဲ့တွဲတွဲပြီးတော့ဘုန်းကြီးခေါ်သွားမယ်နော်ဒါကြောင့်ဒီနေ့တော့ အချိန်ကလည်းပြည့်နေပြီဖြစ်တဲ့အတွက်ဒီလောက်နဲ့ပဲဘုန်းကြီးတို့ယောဂီများတရားသိရအောင်နော်အဲ့တော့ဆောင်းပုဒ်ကလေးကိုလည်းဆိုလိုက်ကြအောင်ဆိုအကျဉ်းချုပ်လေးကိလေစင်ကြယ်ကိလေစင်ကြယ်သုံးရင်ပယ်၍သုံးရင်ပယ်၍ငိုဝဲမရှိငိုဝဲမရှိကိုဤစင်ရဲ့ကိုဤစင်ရဲ့စိတ်စင်ရဲ့တို့စိတ်စင်ရဲ့တို့ခြုံမြဲမှန်လား ချုပ်မြဲမှန်လားမေဖို့ရလျက်မေဖို့ရလျက်ရောက်ရနိဗ္ဗာန်ရောက်ရနိဗ္ဗာန်ခொဏတံခொဏတံတတိပဋ္ဌာန်အကျိုးတည်တတိပဋ္ဌာန်အကျိုးတည်ဒီတတိပဋ္ဌာန်တရားတွေအထုရင်ဒီအကျိုးတွေနောက်ဘဝမှာရမှာလားအခုအထုနေစေရမှာလားအထုနေစေရမှာပါဗျာတေရောတေကြရင်လားတေကြပါဗျာဒါကြောင့်မို့မြတ်စွာဘုရားကိုယ်တိုင်ကိုအမခံကျရဲရဲကြီးညာပြီးတော့ ကြွေးကြော်ဟောခဲ့တာလေဧကယနောယံဘေခွေမေဃောတတနာဝိတုဒ္ဓိယသောကပိတိဝနံတမတိကမယဒုက္ခဒေါမနတာနံအဋ္ဌိကမယညာယံတာတိကမယနိဗ္ဗာနတတစ္စီကရိယာယယရိတံစန္တရောတတိပဌာနာဘေခဝေယံတော်များဥจิตတော်စန္တရော၄ပါးကုန်သော ရိကံယေဤမေတတိပဒနာဆွဲမြတ်သောမယမှုတတိဆွဲမြတ်မှုတတိပဒဟုသောအကျဉ်လန်းသည်တန်တိရှိကုန်၏အယံဆွဲမြတ်သောမယမှုတတိဆွဲမြတ်မှုတတိပဒဟုသောအကျဉ်လန်းသည်တတ္တနာဘုရားပစ္စည်းကဗုဒ္ဓရိယသောကလောင်လုံးစုံသောတတ္တဝါပေါင်းတို့၏မိတ္တရိယစင်ကြီးခြင်းမှကင်းဝေးစင်ကြယ်ကြစေခြင်းကဧကယနောမေကောတကုတိသောလံတကြောင်းဒီသောလံဖြစ်ပါ၏ သောကပိရိဝါနာဆိုရိပ်ပူဆွေးခြင်းသောကငိုကြွေးခြင်းပရိဒီဝတို့ကိုတမန်တိကမယလွန်မြောက်စေခြင်းဟာဤကာယနောမေဃောတကုရိသောလံတကြောင်ဒီသောလံဖြစ်ပါ၏ဒုက္ခဒေါမနတဏ္ဏကိုဆင်းရဲခြင်းဒုက္ခစိတ်ဆင်းရဲခြင်းဒေါမနတတို့ကိုအထင်ကမယခြုံငိမ့်ကိုပြောက်စေခြင်းဟာဤကာယနောမေဃောတကုရိသောလံတကြောင်ဒီသောလံဖြစ်ပါ၏ညာယတအဓိကမယရိယမေကိုယခြင်းဟာ နိဗ္ဗာနတာပစ္စည်းကရိယာယနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းကဤကာယနောမေဃတခုဒီတော်လံတကြောင်ဒီတော်လံဖြစ်ပါ၏တတိသာသာသာကဲဆုတောင်းမျှဝေကြရအောင်နော် အလုံးလိုက်ဆုံးလိုက်ကြဤတို့ပြုရာဤတို့ပြုရာမြတ်ဘုံညာကြောင့်မြတ်ဘုံညာကြောင့်ချမ်းမြဧကြီးချမ်းမြဧကြီးဣမေမြည်သည်ဣမေမြည်သည်ရွှေပြည်ထုတ်ချောင်းရွှေပြည်ထုတ်ချောင်းလမ်းမကောက်တဲ့လမ်းမကောက်တဲ့ရောက်ရပါလို့ရောက်ရ ကျင်လေရလေကျင်လေရလေဒုက္ခဗိဒံဒုက္ခဗိဒံယမန်အပေါင်းယမန်အပေါင်းမကောင်းဟုသည်မြမကောင်းဟုသည်မြမတွေ့ရပေမတွေ့ရပေမကောင်းဟုသည်မြမကောင်းဟုသည်မြမကြားရပေမကြားရ တဗ္ဗအိစ္ဆာတဗ္ဗအိစ္ဆာမင်္ဂလာကိုမင်္ဂလာကိုရွေကတာရိရွေကတာရိရစေတော်ရစေတော်ယနေ့ယခုယနေ့ယခုပြုပြုသည်မြပြုပြုသည်မြမြတ်ဘာဂကိုမြတ်ဘာ နေ့ယခုပြုပြုသမျှမြတ်ဘာကကိုဆိုတာယနေ့မင်္ဂလာဓမ္မကျောင်းတက်ကြီးရဲ့ဆေးရဲ့အချင်းဒီတရားစခန်းပွဲကြီးမှာဟာရတဏလူဒဏ်ရတဲ့ဘောဇနာတဏလူဒဏ်ရတဲ့ကုသိုလ်ရှင်များအာယုဇောကဒုက္ခမယိမိတာစုလူဒဏ်ရတဲ့နေဇောမှာဆိုရင်လည်းဒုက္ခမယိမိတာစုကိုကျော်စံမဆန်းယူယူအုံမိတာစုကိုမိုးသူရမမြင့်စံမိတာစု ကမ္ဘောဒီးယားမိသားစုကိုငယ်မသီမမိသားစုများကုသိုလ်ရှင်များအများကြီးများကြီးပဲတခုတည်းတယောက်တည်းတော့မဟုတ်ဘူးများလုံးလို့ဒီမှာမျှပြီးတော့ပေးထားတဲ့သဘောပဲအဲတော့ကုသိုလ်ရှင်များပေါ့အာယုန်ဒီနေ့စွမ်းနေမုံမြတ်လက်စွာသောစွမ်းခဲ့ပွဲဘုဇင်းနေဆက်ကလူတန်းနေညနေပိုင်းမှာဆိုရင်လည်းပဲတရားတရားနဲ့ပြည့်စုံကြတဲ့ပုဂ္ဂိုလ်တွေကအချူကြီးတွေဆက်ကလူတန်းကြတယ် အဲ့ဒီလူရန်မှုအဆူဆူတွေကိုပြောတာယနေ့ယခု ပြုပြုသည်မြတ်မြတ်ဘာကကိုဆိုတာယနေ့ပြုခဲ့တဲ့ကုသိုလ်တွေဘုန်းကြီးတို့ယောဂီများကြတော့ယနေ့သီလတွေစောင့်တည်စောင့်တင်ထားတဲ့ကုသိုလ်တွေမရှိဘူးလားရှိပါရဲ့တရားတွေကိုယ်တိုင်ကိုယ်ကျင့်ကြံပေါင်းများအထုတ်ထားတဲ့ကုသိုလ်တွေမရှိဘူးလားရှိပါရဲ့သူတရားနာရတဲ့ကုသိုလ်တွေမရှိဘူးလားရှိပါရဲ့အဲ့ဒီကုသိုလ်အဆူဆူတွေကိုအားလုံးမိဘမှာစာပြီးတော့ဝိနည်းများကိုမြတ်တမ်းဝေပေးမှာနော် ဆိုလိုက်ယနေ့ယခုယနေ့ယခုပြုပြုသည်မြပြုပြုသည်မြမြတ်ဘာကကိုမြတ်ဘာကကိုမိဘဆရာမိဘဆရာမြို့သဟာနှင့်မြို့သဟာနှင့်ကိုမဆောင်ကြံကိုမဆောင်ကြံကိုဆောင်နကကိုဆောင်နက ယင်းစ၍အယင်းစ၍ရှိသည်မြလုံးစုံရှိသည်မြလုံးစုံဘုံ31ဘုံ31ဖြစ်ဖြစ်သည်မြဖြစ်ဖြစ်သည်မြဝိနည်းရတို့ဝိနည်းရတို့ရကြပါစေရကြပါစေငါဝေတိငါဝေတိညာထွေတာတို့ Dios. ဒီသတိပဋ္ဌာန်တရားတွေကိုကိုယ်တိုင်ကိုယ်ကြကြည်ကြံအားထုတ်ပြီးတော့ရနိုင်တဲ့အကျိုးတရားတွေကိုအားထုတ်နေစဉ်မှာပဲပြည့်စုံရရှိနိုင်ကြပြီးလျင်မင်္ဂလာဓမ္မကျောင်းတိုက်ဆရာတော်ဥဒ္ဓမသာမိရဲ့အတူမြတ်စွာဘုရားရှင်ရဲ့ဗုဒ္ဓမြတ်စွာသာသနာတော်မြတ်ကြီးရှေခင်ကတည်တဲ့ပြန်ပွားထွန်းကားအောင်ဆက်လက်ပြီးသာသနာပြုနိုင်ကြတဲ့မြို့ကောင်းသားမြို့ကောင်းသမီးများဖြစ်ကြပါစေ။